သာလူတော်ကောင်းတဲ့တရားမြတ်သံဃာတပါးကြည်စေသာလူတော်ကောင်းတဲ့တရားမြတ်သံဃာတပါးကြည်စေသာဒီနေ့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးရဲ့ဥပနိတ္တအတိုင်း မာရှိဝိပဿနာအလုပ်ပေးကိုယ့်ရဲ့တရားစကားကြီးရဲ့တတ္တရမြောက်တဲ့နေ့1385ခုနှစ်ဝါဇုလဆန်းတရတနင်္လာနေ့8ရက်9လ2013ယောဂီတော်ကောင်းများအတွက်ကုညာရှင်နာအိမ်မှာဒိဋ္ဌိဖြုတ်လုပ်ပေးစတုဋ္ဌပိုင်းတရားတော်တရားတော်မဟောကြားမီရင်သောမေတ္တာပွားကြရအောင် ဝိစင်တိုင်ပေးမယ်အလုံးတတဝါတွေအလုံးတတဝါတွေသိရန်ကင်းကြပါစေသိရန်ကင်းကြပါစေစိတ်ရှင်ရဲ့ကင်းကြပါစေစိတ်ရှင်ရဲ့ကင်းကြပါစေကိုယ်ရှင်ရဲ့ကင်းကြပါစေကိုယ်ရှင်ရဲ့ကင်းကြပါစေဓမ္မချမ်းသာကိုယ်ခန္ဓာ ကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေအာလုံးယောဂီတွေအာလုံးယောဂီတွေသိရန်ကင်းကြပါစေသိရ ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကျမ်းမာချမ်းသာကိုယ်ခန္ဓာကျမ်းမာချမ်းသာကိုယ်ခန္ဓာကောင်းသောဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေကောင်းသောဆောင်ရွက်ဆောင်ရှောက်နိုင်ကြပါ တွေအလုံးအလူရှင်တွေအလုံးအလူရှင်တွေအေးရန်ကင်းကြပါစေအေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေဓမ္မချမ်းသာကိုယ်ခန္ဓာဓမ္မ စွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေ။ကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေ။အာလုံးဝေယဝိစ္စယောဂီတွေအာလုံးဝေယဝိစ္စယောဂီတွေသိရန်ကင်းကြပါစေ။သိရန်ကင်းကြပါစေ။စိတ်ရှင်ရဲ့ကင်းကြပါစေ။စိတ်ရှင်ရဲ့ကင်းကြပါစေ။ ကိုဆင်းရဲကင်းကြပါစေကိုဆင်းရဲကင်းကြပါစေကျမ်းမာချမ်းသာကိုခန္ဓာကျမ်းမာချမ်းသာကိုခန္ဓာကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေအလုံးနတ်မြတ်မာတွေအာ ဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေစိတ်ရှင်ရဲ့ကင်းကြပါစေစိတ်ရှင်ရဲ့ကင်းကြပါစေကိုယ်ရှင်ရဲ့ကင်းကြပါစေကိုယ်ရှင်ရဲ့ကင်းကြပါစေဓမ္မချမ်းသာကိုခန္ဓာဓမ္မချမ်းသာကိုခန္ဓာကောင်းစွာဆောင်ရွယ်ဆောင်ရှောက်နိုင်ကြပါစေကောင်းစွာဆောင်ရွယ် ပုံသူပေပုံနာတွေအာလောပေပုံသူပေပုံနာတွေသိရန်ကင်းကြပါစေသိရန်ကင်းကြပါစေစိတ်ရှင်ရဲ့ကင်းကြပါစေစိတ်ရှင်ရဲ့ကင်းကြပါစေကိုယ်ရှင်ရဲ့ကင်းကြပါစေကိုယ်ရှင်ရဲ့ကင်းကြပါစေဓမ္မချမ်းသာကိုခန္ဓာဓမ္မချမ်းသာကိုခန္ဓာကောင်းစွာ ဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေ။ကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေ။အလုံးတတဝါတွေအလုံးတတဝါတွေဘေးရန်ကင်းကြပါစေ။ဘေးရန်ကင်းကြပါစေ။စိတ်ရှင်ရဲ့ကင်းကြပါစေ။စိတ်ရှင်ရဲ့ကင်းကြပါစေ။ကိုယ်ရှင်ရဲ့ကင်းကြပါစေ။ကိုယ်ရှင်ရဲ့ကင်း ကျမ်းမာချမ်းသာကိုယ်ခန္ဓာကျမ်းမာချမ်းသာကိုယ်ခန္ဓာကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေမေတ္တာနိတကရောလောကေသမ္မာဘာတုဒုက္ခံကရောမေတ္တာတိတလရံတိဒုက္ခံတုဖုတိတံပဇာ လောကေတတဝါလီလီခိုမီပောလလောကရကဘာတွင်၌မေတ္တာနိတာကရောမေတ္တာဧလူဖွေးဖြူပါဝင်းငွေလမင်းကြီးသည်တာမတတဝါတရွေအိညစီဘုအတေရှောငါကောင်းမွန်စွာဒုက္ခံကရောသူလဲဝန္တာငါလဲရှင်ပြုံးနှလုံးစိတ်ဝန်လန်းလာယခုချမ်းသာကိုပြုလျက် ဘာတုယံလေကင်ဝေဘေလမခအေယဘုရှင်မြအတရေထွန်းပပါစေတည်းမေတ္တာတိတလရံတိမေတ္တာဖိုးလျက်အေရဆောင်သည့်ရောင်ဝါတို့ဖြင့်ဘုဒ္ဓတာဘုံဘုံလွမ်းထုံမွှမ်းမလထိတွေ့အကုန်သောပဇာတင်သူတော်ကောင်းပေါင်းတို့သည်ပဇာကဘာသူကဘာသာတ္တဝါများတို့သည်ဒုက္ခံတုကိုစိတ်ဧကဘေးရန်ကွာ၍ ဝန္တာတကွချမ်းသာကြပါစေကုန်တည်း နေခြင်းကစိတ်တရွယ်ဝတ္ထုမပြီးသေးဘူးခါတော်မှာစိတ်တရွယ်ဟာတန်ဃာတော်ရှင်မြတ်တွေပြင့်ပြီးတော့သူ့အိမ်မှာဆုံးကတ်တယ်ဆုံးကိစ္စပြီးတဲ့အခါကျတော့မထေရကြီးကိုရှောက်တယ်လောကမှာအယူဆတွေမျိုးမျိုးမှားနေကြပါတယ်ဗျာစိတ်တကြွယ်အနာဂံတည်ပြီးနေပြီ အနာဂံတိယသားနဲ့သူဘာဖြစ်လို့ဒီတရားတွေလျှောက်တာလဲဆိုတော့သူမသိလို့လျှောက်တာလည်းမဟုတ်ဘူးတိယသားနဲ့တမင်သက်တဲ့အင်္ဂါတော်အရှင်မြတ်တွေကိုမေးဆန်းဉဏ်လို့ပေါ့တယ်သူတိတာနဲ့ဆရာတော်တန်ဃာတော်တွေပြောတာနဲ့တိုက်ရလားဟုတ်ရလားအဲ့ဒီလို တိုက်ဆိုင်ဉဏ်လို့ မေးတာလည်းမဟုတ်ဘူးသူတန်နေရရှင်းမိတာပဲ ဘာဖြစ်လို့သူမရလဲဆိုတော့နောင်လာနောင်သားတွေအတွက်ဒိဋ္ဌိဝိသိကိစ္စကိရှင်းမှုဒိဋ္ဌိအပေါ်မှာအမြင်ရှင်းမှုအဲ့ဒီရည်ရွယ်ချက်နဲ့မေးလျှောက်တာမာရှင်မရှင်သာရိပုတ္တရာကို ရှင်မကုဋ္ဌိက မထေရမေးသလိုရှင်မမောကလန်ကနေပြီးတော့ရှင်သာရိပုတ္တရာကိုမေးသလို ဒီပု္ပ္ပာတွေကသူတို့မေးပေနဲ့တိပြီးသားတွေပဲအကုန်လုံးယဟန္တာတွေဘာဖြစ်လို့တိရသားနဲ့မေးလဲဆိုတော့အဲနောင်လာနောက်သားတွေအတွက်မေးမြန်းတာတချို့တချို့မေးတာကြတော့မတိလို့မေးတာလည်းရှိတယ်ပေါ့ဥမာယဟန်တော်တွေကမတိလို့မြတ်စွာဘုရားကိုမေးလျှောက်တယ်မတိမှမတိရမြတ်စွာဘုရား ပြန်ပြီးဖြေကြတော့မှမှတ်သားပြီးတော့ကျင့်နေရရှိကျင့်ကြံကြိုးကိုအားထုတ်ကြတယ်။ရဟန်းတော်တစ်ပါးမြတ်စွာဘုရားကိုမေးလျှောက်တာရှိတယ်။မေးတာတွေကတော့အများကြီးပေါ့လေအဲ့ဒီကတစ်ခုပေါ့။ရှင်ဘုရားလောကကြီးကိုဘယ်သူကများဆွဲဆောင်နေပါသလဲဖေယ။လောကကြီးကိုဆွဲဆောင်နေတဲ့တရားပေါ့။နောက်တစ်ခါနံပါတ်2က ဘဟုတုဒဓမ္မဒရပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးပါလဲဖရာနံပါတ်3ကတုဒ္ဒဝါနိဗ္ဗေဓိက ပုဂ္ဂိုလ်ဆိုတာဘယ်လိုပါလဲဖရာအဲ့ဒီလိုပဲရဟန္တာငါတို့တွေသိကြလို့မေးတာတွေအများကြီးပဲမြတ်စွာဘုရားမြတ်စွာဘုရားကိုမေးကြတယ်မြတ်စွာဘုရားပြန်ဖြေကြတာတွေအများကြီးပဲဒါအချင်းချုပ်အဖြစ်ပေါ့ လောကကြီးကိုဆွဲဆောင်နေတာစိတ်တရားပဲစိတ်တည်နာနေရတိလောကစိတ်ဟာဆွဲဆောင်စိတ်ဟာဆွဲဆောင်နေတယ်လို့ပြောတဲ့အခါမယောဂီတို့ကဉာဏ်နဲ့ပေါ်ပြီးချက်ပြီးတော့နှလုံးသွင်းရတရားအလုံးမလုံးတဲ့ပုဂ္ဂိုလ်တွေတရားမသိတဲ့ပုဂ္ဂိုလ်တွေကတော့စိတ်ကဆွဲဆောင်တဲ့နောက်ကိုပါကြ အဓိကတော့အဝိဇ္ဇာတဏှာခြေနေတာပါပဲတရားအလုပ်ကြိုးစားအားထုတ်နေကြတဲ့ယောဂီများဉာဏ်ပညာရင့်ကျက်တဲ့ပုဂ္ဂိုလ်များကြတော့စိတ်ကမဆွဲဆောင်နဲ့ဉာဏ်ပညာကဆွဲဆောင်ရိုးရိုးပုဂ္ဂိုလ်တွေတရားမနာတရားအမထုတ်တဲ့ပုဂ္ဂိုလ်တွေဆိုရင်စိတ်ကဆွဲဆောင်ဒိဋ္ဌိတဏအဝိဇ္ဇာတဏပေါ့ တရားအထုတ်ထားတဲ့ရင့်ကျက်တဲ့ပုံကိုယ်တွေကြတော့ဉာဏ်ပညာကဆွဲဆောင်ဉာဏ်ပညာလည်းစိတ်နဲ့တွဲရတာပေါ့လေပြောလိုက်ရင်တော့စိတ်ကဆွဲဆောင်လဲဆိုလည်းမှန်တာပါပဲဟိုကအဝိဇ္ဇာတဏှာဥရှိတဲ့စိတ်တရားလေးလာလိုက်စားပြီးတော့ကြိုးစားအထုတ်ကြတဲ့ယောဂီတွေကြတော့ဉာဏ်ပညာဥရှိတဲ့စိတ်စိတ်ချင်းမတူဘူးပေါ့အကုသိုလ်စိတ်နဲ့ကုသိုလ်စိတ်ဉာဏ်ပညာမရှိတဲ့စိတ်နဲ့ဉာဏ်ပညာရှိတဲ့စိတ်ဉာဏ်ပညာမရှိတဲ့ တရားမလိုက်စားတဲ့ပုဂ္ဂိုလ်တွေကြတော့ဝိဇ္ဇာတဏှာနောက်ပါသွားအာဟုသူတွေများတေတော့အပေရောက်ဉာဏ်ပညာရှိတဲ့သူတော်ကောင်းတွေကြတော့တရားပညာတွေကဥဆောင်စိတ်တော်စိတ်ပဲတရားပညာဆိုတာဒါစေတသိက်တွေစိတ်ကဥဆောင်သွားတာဉာဏ်ပညာဥရှိတဲ့စိတ်နောက်ပါသွားအဲ့တော့ကုသိုလ်တွေလည်းရတယ်ဉာဏ်ပညာလည်းရတယ်မဉဏ်ဖုန်ဉာဏ်ရသူပရိယာနေနိဗ္ဗာန်ရောက် သူနှစ်ပိုင်းခွဲပြီးတော့မြင်ပေါ့ဒုတိယမေခွန်းကဘဟုတုဒ္ဒဘဟုတုဒ္ဒဓမ္မဒရပုဂ္ဂိုလ်ဆိုတာဘယ်လိုပါလဲဖေရဘဟုတုဒ္ဒဆိုတာတရားမြတ်စွာဘုရားဟောကြားတဲ့တရားတော်တွေကိုကြားမြင်ရှိတာပေါ့လေဘုဒ္ဓတာရှိတဲ့ဓမ္မတရားစာပေတွေသိမြင်တယ် ဒါပေမဲ့အဓိကကခန္ဓာ၅ပါးအနိစ္စဒုက္ခအနတ္တတရားကိုသိမြင်ဘုသူတ္တလုံလောက်ပါတယ်ခန္ဓာ၅ပါးရှိတယ်ရုပ်ဝေဒနာသညာသင်္ခါရဝิญဉ်ခန္ဓာ၅ပါးရှိတယ်အဲ့ဒီခန္ဓာ၅ပါးဟာအနိစ္စပဲဒုက္ခပဲအနတ္တပဲလို့အဲ့ဒီလိုအချင်းချုပ်သိလို့ရှိရင်ဒါဘ ഹു တုတ္တလုံလောက်ပါတယ်ဘာအတွက်ဘ ഹു တုတ္တလဲတရားအားထုတ်ဖို့အတွက်လုံလောက်ပါတယ်ဒါဘ ഹു တုတ္တ ဘုဒ္ဓရတော့ဟုတ်ပြီဓမ္မဒရဓမ္မဒရဆိုတာကသိတဲ့အတိုင်းကြင်ကြံကြိုးကိုအားထုတ်တဲ့ပုဂ္ဂိုလ်။ဘူယောဂီတို့ဝိပဿနာတရားတွေအားထုတ်အဲ့ဒါဓမ္မဒရပဲ။ဘုဒ္ဓရလည်းရှိတာပဲယောဂီတို့ခန္ဓာ၅ပါးယုံနာ၅ပါးဓာတ်တွေသိပြီးသားပဲ။ဘဟုတ္တဓမ္မဒရဆိုတာခန္ဓာ၅ပါးရဲ့အနိစ္စဒုက္ခအနတ္တရဲ့သိပြီးတော့ဝိပဿနာတရားတွေအားထုတ်နေတဲ့ယောဂီဟာ ဘဟုတုဒဓမ္မဒရပုဂ္ဂိုလ်နောက်နံပါတ်3ကတုဒ္ဒဝါနိဗ္ဗေဓိကပုဂ္ဂိုလ်မြတ်စွာဘုရားတရားတော်တွေကိုကြားနာပြီးပြီတရားလည်းအားထုတ်တယ်နိဗ္ဗေဓိကဆိုတာတန်ត្រာကြီးကိုညီးမွေးပြီးမဉ္ဇဉ်ဘုံညာမဉ္ဇဉ်ဘုံညာရတဲ့ပုဂ္ဂိုလ်ဆိုလိုပါတယ် တရားဓမ္မတွေလည်းနာကြားတယ်ထိုက်လျောက်သိထားတယ်ဝိပဿနာဉာဏ်တွေဆုံးသွားပြီမဉဏ်ဖုံဉာဏ်ရတဲ့ပုဂ္ဂိုလ်နံပါတ်1ကလောကကြီးကိုစိတ်ကဥဆောင်နံပါတ်2ကခန္ဓာ၅ပါးအနိစ္စဒုက္ခအနတ္တတရားကိုသိပြီးတော့ဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်နံပါတ်3ကမြတ်စွာဘုရားရဲ့တရားတော်တွေကိုနာကြားပြီးတော့ရှုမှတ်ပွားများအားထုတ်လို့မဉဏ်ဖုံဉာဏ်ရတဲ့ပုဂ္ဂိုလ်အဲ့ဒါကို ဉာဏ်တော်တစ်ပါးမေးတော့မြတ်စွာဘုရားပြန်ဖြေကြအခုတမလည်းပဲစိတ်ဓာတ်တကြွရအနာဂံတည်ပြီးတဲ့စိတ်ဓာတ်တကြွရအိမ်မှာဆွမ်းသားကြွလာတဲ့တန်ဃာတော်ရှင်မြတ်တူမေးတယ်မထေကြီးကမဖြေတာနဲ့ပဲဣတိဒတ္တဆိုတဲ့မထေငယ်တစ်ပါးမထေကြီးကိုခွင့်ပန်းပြီးတော့ဖြေကြတယ် သူမေးတာကမိစ္ဆာဒိဋ္ဌိ62ပါးအများကြီးပဲမှားနေရတယ်ဖျားတဲ့အဲ့ဒါဘယ်တရားစပါသလဲတဲ့ဘယ်တရားကြောင့်ဒီလိုအယူမှားတွေဖြစ်နေပါသလဲတဲ့စိတ်တည်ဆုံးဆုံးပြောမယ်ဆိုရင်တော့သူတို့မေးတာက10ချက်တောင်ရှိတယ်လောကကြီးကမြဲတယ်မမြဲဘူးအတချို့မြဲတယ်တချို့မမြဲဘူးအသက်နဲ့ကိုယ်ကအတူတူပဲအာမတူဘူးတချို့တူတယ်တချို့မတူဘူးအာတတ္တဝတိန်ဖြစ်တယ်ဟာမဖြစ်ဘူးတချို့ဖြစ်တယ်တချို့မဖြစ်ဘူး စသည်အဖြစ်ပေါ့အန္တကာဟိကဒိဋ္ဌိလို့ခေါ်ပါတယ်အဲ့လိုအယူဆတွေအမျိုးမျိုးမှားနေတာလူနေကင်းကပြောခဲ့တယ်ဘာသူကြောင့်ဖြစ်တာပါလဲတက္ကာယဒိဋ္ဌိကြောင့်ဖြစ်တယ်အမျိုးမျိုးပဲအယူဆတွေအများကြီးပဲမှားတာဒီလောကမှာသူတော်ကောင်းတွေလည်းဘဝတုဒ္ဒရှိတာပဲဘုဒ္ဓတွေတွာလာနေတဲ့ကိုယ်တငယ်ချင်းချင်းတွေပေါင်းတင်နေကြည့်ပါလားဗုဒ္ဓဘာသာထဲမှာကိုပဲ အမျိုးမျိုးပဲအမေဘက်ကဘာတွေဘာတွေကိုကိုရတယ်အဖေဘက်ကဘာတွေဘာတွေကိုကိုရတယ်အာအဖွားဘက်ကအာဆုံးနေတာပဲအမျိုးမျိုးပဲအမှန်တွေလည်းရှိတယ်မှားတွေလည်းရှိတယ်မကောင်းတဲ့ပါပမိတ်တာတွေနဲ့ပေါင်းတော့တချို့ချို့အိမ်မောင်ရှုပ်ရှက်ခတ်နေတာဘုရားရှင်ကနဲ့တခုလေးရဲ့ကျန်တာတွေကအများကြီးပဲရှုပ်နေတာအဲဗုဒ္ဓဘာသာထဲမှာတော့မှအများကြီးပဲအယူဆတယ် မှန်တယ်လို့နဲ့မှားနေကြတယ်ဥရှိအောင်ရေးထားတဲ့စာအုပ်တွေမှာတိတ်ကောင်းတို့ထေရဝါဒနဲ့ငါယာငနဲ့လာလာရောတယ်ထေရဝါဒဆိုတာကမြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေပယ်လည်းမပယ်ဘူးထက်လည်းမထက်ဘူးအိုးရှင်မဂ္ဂတမပထေမြတ်ကြီးတို့ သံဃာယနာတင်ထားတဲ့အတိုင်းဘုရားဟောတဲ့အတိုင်းတသွေးမသိမ့်လိုက်နာတဲ့ဝါဒထေရဝါဒပယ်လည်းမပယ်ဘူးထက်လည်းမထက်ဘူးကျန်တာတွေအဲ့လိုမဟုတ်ဘူးသူတို့ပယ်ကျင်တာပယ်တယ်ထက်ထည်ကျင်တာထက်ထည်တယ်အဲဆိုပြည့်တရားတော်တွေဟိုးခေတ္တကဟောထားတာအခုခေတ်နဲ့မှမပြီးသူထက်ထည်ဟိုးပဲရောက်လေအဝေးရောက်လေထဲ့တာတွေများလေဘိဆုံးကြတော့ပင်ရင်းကမရှိသလောက် ချို့နိုင်ငံတွေမှာဆိုလို့ရှိရင်အိမ်တော်နေတော်ပြုကုန်ရတယ်။ညဘက်ဆိုရင်သားနဲ့မယားနဲ့နေတဲ့မနေ့ကျတော့မှသင်္ကန်းပြန်ပတ်ထားတယ်။ဘယ်နိုင်ငံဘယ်နိုင်ငံလို့ပြောလို့ပေါ့အများကြီးပဲရှိကြရတယ်။ဒါပါလဲဆိုတော့မြတ်စွာဘုရားအဆုံးအမတရားတော်တွေကိုသူတို့ကိလေသာတွေနဲ့ဉာဏ်နဲ့ကိလေသာတွေထူပြောတဲ့ဉာဏ်နဲ့ထုတ်ချင်တာထုတ်ထည့်ချင်တာထည့်လျှောက်ထည့်အကုန်မှားကုန်ရတယ်။အဲ့ဒါတွေလောက်ကြတယ် ခြေရဝါဒကတော့အဲ့လိုမဟုတ်ဘူးမြတ်စွာဘုရားဟောထားတဲ့အတိုင်းတသွေးမတိလိုက်နာတယ်မြတ်စွာဘုရားဟောထားတဲ့မူအတိုင်းဒီတိုင်းရှိတယ်အဲ့ဒါရောနေတာကိုရောမှမသိဥပမာဆိုပါတော့ဇီရီတွေမှာဆိုလို့ရှိရင်ဇီရီကအဓိကမဟုတ်ဘူးဖြင့်ဘာရီကအဓိကလဲဂျိုတိုင်ကြီးကအဓိကဖြစ်ပြေကုံဘုရားမှာတော့ရှိလောကအရာတော့သူ့ဟာနဲ့သူ လောကပိုင်းဆိုင်ရာဟုတ်ချင်ဟုတ်မဟုတ်ချင်လို့ပေါ့ရောတာလေးတွေဖះမှာကပ်ပြီးရောတာကျွာရတွေကကမ္မတက္ကတသမ္မာဒိဋ္ဌိအခြေခံဉာဏ်တော့တူရတယ်ဒါပေမဲ့အတ္တဝါဒဒုဗုဒ္ဓဝါဒဟာကမ္မတက္ကတသမ္မာဒိဋ္ဌိဝိပဿနာသမ္မာဒိဋ္ဌိစတုတ္တစ္ဆသမ္မာဒိဋ္ဌိအနတ္တဝါဒအတ္တဝါဒမဟုတ်ဘူးကမ္မတက္ကတသမ္မာဒိဋ္ဌိဉာဏ်လေးတူယုံနဲ့ တူတူပါပဲလို့ထင်နေရမဟုတ်ဘူးကံကြမ်းရဲ့အကျိုးကိုတချို့လက်တော့လက်ခံပါတယ်ဒါပေမဲ့အတ္တဝါဒအနတ္တကိုသူတို့လက်မခံဘူးအတ္တကောင်ရှိတယ်အတ္တကောင်ရှိတယ်လိပ်ပြကောင်ရှိတယ်ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားရဲ့အနတ္တလက္ခဏာတုတ်ထဲမှာပါတဲ့အတ္တ၄မျိုးနေခြင်းအတိုင်းပေးခဲ့တာမီအတ္တနိဝါဒီအတ္တကာရကအတ္တဝေဒကအတ္တအဲ့၄မျိုးကိုသူတို့က ဘာလို့ယူထားလဲဇီဝအတ္တသဘောနဲ့တတ္တဝါတိုင်းတတ္တဝါတိုင်းရဲ့ဒီခန္ဓာကိုယ်မှာဟိုးဗြဟ္မာကြီးကပရမအတ္တကနေပြီးတော့ခွဲထုတ်လိုက်တယ်ဇီဝအတ္တလေးတွေတွင်းပေးထားတယ်အဲ့ဒါကိုပဲထပ်ပြီးတော့တာမီအတ္တနိဝတိအတ္တကာရကတို့ဝိရကတို့တာယံဝတိတို့ဒါမျိုးတွေရှိသေးတယ်ဇီဝအတ္တ မျိုးမျိုးကွဲသွားကြတာအဓိကတော့ဒီ၄မျိုးဆရာတော်ဘုရားကြီးအနတ္တလက္ခဏာသုံးကိုယ်ထဲမှာအလိုရှိတဲ့အစိုးရတဲ့ငါကောင်ရှိသည်ဟုထင်တာကတာမီအတ္တကိုယ်ထဲမှာအမြဲတမ်းတီးနေတဲ့ငါကောင်ရှိသည်ထင်တာကနိဝါဒီအတ္တကိုမှုနှုံးမှုစိတ်မှုတို့ကိုအတ္တကောင်ကငါကောင်ကပြုသည်ဟုထင်တာကကာရကအတ္တ အကောင်အဆိုးခံစားမှုတွေကိုငါကောင်ကပဲခံစားသည်ထင်တာကဝိတကအတ္တအဲ့ဒါအတ္တ၄မျိုးအဲ့ဒီအတ္တ၄မျိုးဟာဇီဝအတ္တဇီဝအတ္တအဲ့ဒါကိုပဲအသက်ကောင်ဇီဝဆိုတာအသက်အသက်ကောင်အသက်ကောင်ကနေပြီးတော့လက်ပြကောင်ဟောရတယ်အဲ့ဒါဘာလို့သွားတော့ဝိညာဉ်ကောင်ဖတ်ဆင်တယ်ဖြစ်သွားဝိညာဉ်နဲ့ခန္ဓာဆိုတာရှိတာ ခန္ဓာ၅ပါးမှာဝိညာဉ်နဲ့ခန္ဓာရှိတယ်မလားရှိပါတယ်ဝိညာဉ်နဲ့ခန္ဓာစိတ်ကိုပြောတာအဲ့ဒီဝိညာဉ်နဲ့ခန္ဓာဝိညာဉ်ကိုယူပြီးတော့ဝိညာဉ်ကောင်လို့ပဲဝိညာဉ်အကောင်မဟုတ်ဘူးဝိညာဉ်ကစိတ်တော်တို့အခုသိသိနာစိတ်တယ်ဘုရားကြားသိစိတ်မြင်တာကမြင်သိစိတ်အဲ့ဒါကိုစာလိုပြောတော့မြင်တာကြတော့သကုဝိညာဉ်ကြားတာကြတော့သောတာဝိညာဉ်ဝိညာဉ်6မျိုး မြင်စိတ်ကြားစိတ်နံစိတ်စားစိတ်ထိတိစိတ်ကြံတွေးစိတ်လားအကောင်မဟုတ်ဘူးသဘောတက်တဲ့တော်အောင်သဘောတက်တဲ့ပရမတ်ကိုတခါပညာလုပ်ပြတယ်အကောင်ကိုလုပ်ပြတယ်ဝိညာဉ်ကောင်းအသက်ကောင်းလက်ပြာကောင်းအဲ့ဒါကိုဖမ်းအုပ်ပြီးတော့အတ္တကောင်းလုပ်လိုက်တာဖြည်းဖြည်းဖြည်းဖြည်းနဲ့ဟိုနိခန္ဓာခိုင်းလို့ပေါ့ နိခန္ဓာဆိုတာဖို့တယ်မရှိဘူးကိရိတာဖို့တယ်မရှိဘူးသူတို့ကိရိတာကိုအောင်ပြီစားလို့ဇီးနာဒါပေမဲ့သူတို့အတန်ထွက်နဲ့ဆိုတဲ့ခါကျတော့ဂျီးနာအခုကျတော့ဂျိန်ဖြစ်သွားတယ်ဒါတိတကူဆရာတော်ဘုရားကြီးရဲ့ကျေးဇူးတွေပဲတို့လိုသာမတပေမတဆိုတော့ဘာမှမသိဘူးဆရာတော်ဘုရားကြီးတိတ်ခွင်လာလိုက်တော့မှဩဂျိန်ဆိုတာဒါလေးကိုအဲနိခန္ဓာတက္ကရောနာတာဗုဒ္ဓနိကန္နတက္ကရောဂိုင်းနေ သူတို့ကိုယ်သူတို့ကိလေသာကိုအောင်ပြီဆိုတော့အောင်တဲ့စကားလုံးကဇိနအောင်တာဆိုတာအဲသူတို့အတန်ထွက်နေကြတော့ဇာဝဲကိုကြီးဖြစ်သွားတယ်ဟိုတအိုဆဆိုသလိုပေါ့ဂျီနာဂျီနာရွေလျောလာတော့ဂျိန်းဖြစ်သွားတယ်အဲ့ဒါဝုံဝုံနှာခေါင်းလေးပဲပတ်ထားတယ်နှာခေါင်းလူမြင်မှာကြောက်တယ်ကြံလာတော့အကုန်လုံးလှစ်ထားတယ်မရှက်တဲ့ဟာကိုရှက်တယ်ရှက်တဲ့ဟာကြတော့မရှက်ဘူး အယူဆမှားရင်တကယ်ကြောက်ဖို့ကောင်းတယ်နော်သတော်ကောင်းအယူဆမှားတဲ့မိစ္ဆာဒိဋ္ဌိကတို့နေခင်းက၄ခုပြောခဲ့တယ်မှတ်မိသေးလားမိစ္ဆာဒိဋ္ဌိဖြစ်ရင်နံပါတ်1မဖြစ်သေးတဲ့အကုသိုလ်တွေဖြစ်နိုင်တယ်နံပါတ်2ဖြစ်ပြီးသားအကုသိုလ်တွေတိုးသွားနိုင်တယ်နံပါတ်3မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ခွင့်မရတော့နံပါတ်4ဖြစ်ပြီးသားကုသိုလ်တွေညော့သွားလိမ့်မယ်ကုန်သွားလိမ့်မယ် သိရေးကြည့်တဲ့ယောဂီတို့သေချာမှတ်တာအယူဆမှားရင်အဲ့လေးမျိုးဖြစ်မှာဒါတတမရံဒီဆရာတော်ဘုရားရဲ့စာအုပ်ဒီမှာပါပါတယ်လင်္ကာလေးနဲ့ဆရာတော်ဘုရားကြီးကတော့မှတ်မိအောင်လင်္ကာလေးတွေရောဆရာတော်ဘုရားကြီးတို့ပဲသိကောင်းလာသူကညံတုံးတော့မမှတ်မိဘူးအဲ့ဒါလေးအဲ့ဒါအဓိပ္ပာယ်တော့မှတ်ထားတယ်မဖြစ်သေးတဲ့အကုသိုလ်တွေဖြစ်လိမ့်မယ်မဖြစ်သေးတဲ့အဖေတ္တတာအမေတ္တတာတန်ခါသိမ့်ခွဲတာအကုန်ဖြစ်မှာပဲဘယ်သူကအယူဆမှားနေတာဟုတ် ကံကံရဲ့အကျိုးကိုယုံမမယုံလားလှုပ်ချင်တာလှုပ်ဖျားခန္ဓာတို့တောင်းပန်လိုက်ရင်ကြေရောဆိုတော့အယူဆတွေကမှားနေတော့လှုပ်ချင်တာတွေလျှောက်လို့တော့အကုန်လုံးအဲ့ဒါအကုသိုလ်တွေတိုးတိုးတိုးတိုးလာတာရော့မသွားဘူးအဲ့ဒီအယူဆမှားတာတွေအားလုံးရဲ့အခြေခံကတက္ကာယဒိဋ္ဌိဒီတက္ကာယဒိဋ္ဌိကိုပယ်ဖို့ဆိုတာလေသာသနာတွင်းမှာမှပယ်နိုင်တယ် သာသနာတွင်တော့သာသနာတွင်မဲ့ဘွက်တရားလည်းမနာဘူးတရားလည်းအာမထုတ်ဘူးတရားမလိလာဘူးဆိုရင်လည်းမပိနိုင်ဘူးဗုဒ္ဓဘာသာတော့ဗုဒ္ဓဘာသာပဲဒါနလည်းပြုတယ်သီလလည်းစောင့်တည်တယ်ဥပုပ်လည်းစောင့်တယ်ရှင်ပြုတယ်ယဟန်ခံတယ်ဖရာတဲ့တဲ့ကြောင်းဆောက်တယ်အမျိုးမျိုးကုသိုလ်ကောင်းမှုလုပ်တယ်ဝိပဿနာသေချာမလုပ်ရင်ဒီတက္ကရာတွေကိုမပိနိုင်ဘူးတက္ကရာတွေကိုပယ်ဖို့ဆိုတာဉာဏ်ပညာနဲ့မှပယ်လို့ရတယ်ကံနဲ့ပယ်လို့မရဘူးကံထောက်ပံ့တာပဲရှိတယ် ကုသိုလ်ကောင်းမှုတွေပြုလို့ရှင်အသက်ရှိအောင်ဆင်းလာအောင်ချမ်းသာအောင်ထောက်ပံ့တယ်သူကစားသာရအဆင်ပြေအောင်ဝတ်စားတွေနေထိုင်နေချမ်းသာအောင်ထောက်ပံ့တရားနာပြီးတရားအားထုတ်တော့မှတရားနာုံနဲ့လည်းမပြီးသေးဘူးတရားနာတာအပေါ်ယံသိအဲ့ဒီနာတဲ့တရားရဲ့လမ်းညွှန်မှုကိုယူပြီးတော့နီးလမ်းကိုယူပြီးတော့အခုယောဂီတို့အားထုတ်သလိုပေါ်ရပေါ်ရပေါ်ရကိုရှုမှတ်လို့ရှင်အဲ့တော့မှဘာဝနာမရညာဘာဝနာမရ ပွားများမှုကြောင့်ပြီးတဲ့ဖြစ်ပေါ်လာတဲ့ဉာဏ်စိတ်ကူးမှုကြောင့်ဖြစ်လာတာမဟုတ်ရွှေမိုင်းနဲ့ကိုဘွားကနေဖြစ်လာဒါကောင်တို့တိတ်ပိုင်တိတ်တန်သမားတွေပဲဗျာအာခိမေဒီတို့ဘာတို့တိထွင်ရှင်ကြီးတွေရေချိုးရင်းနဲ့ကုပပေတိုင်းတာတို့ဘွားကနေဖြစ်တာတို့နောက်ပြီးတော့နေဦးတန်တို့ဘွားကနေဖြစ်တာသူတို့အဲ့လိုစိတ်ကွင်းစိတ်ကွင်းနဲ့သူတို့ကြတော့ဉာဏ်ပညာတစ်ခါဘွားကနေဖြစ်တယ် စိတ်ကူးပါများတယ်တို့ကဒီမညံဖုံညာကိုလည်းစိတ်ကူးရင်ရမယ်ထင်းတယ်တချို့ကစိတ်ကူးရှင်တွေကမရဘူးတဲ့အတ္တကဝဆရောတဲ့စိတ်ကူးရုံနဲ့မရဘူးတဲ့တတိပဋ္ဌာန်နည်းနဲ့ရှုမှတ်ပွားများအားထုတ်မှဒါကြောင့်မို့ဧကာယနာတကြောင်းဒီတော်လန်းကာယဝဒနာစိတ်ဓာတ်ဓမ္မကိုရှုမှတ်ပွားများမှရတယ် ကျမပွားများမှဆိုတာကခန္ဓာကိုယ်ညံဆိုင်လို့ရှိရင်သမထယာနိကဆိုရင်စိုက်ကြည့်လို့ရှိရင်ဒါရှုမှတ်ပြီးသားဖြစ်တာပဲတို့ကသမထယာနိကမဟုတ်ဝိပဿနာယာနိကဆိုတော့စူးစူးဆိုင်ဆိုင်ရှုမှတ်ရဟိုအနာဂံဆရာတကြီးနိယသမထ၄ရက်တီထောင်တယ်တီထောင်ပြီးတော့ခန္ဓာကိုယ်စိုက်ကြည့်ရမောမောတွေမြင်တယ်ဒါမှန်တယ်တမာတိနဲ့ကြည့်ရခန္ဓာကိုကြည့်ရမှန်တယ်ဒါအဲ့ဒီနိယမဉ္ဇဏ်ပုံညာရနိုင်တယ် မှန်ကန်တဲ့နည်းပဲခန္ဓာကိုယ်ဉာဏ်ဆိုင်ကြီးတဲ့အလုပ်ဟာပြောက်သွားတယ်လေပြက်သွားတယ်လေမြင်အောင်ကြည့်မဟုတ်ဆရာတော်ဘုရားကြီးမှန်တာပဲခန္ဓာကိုယ်အပြောက်တွေပြက်ပြီးကြည့်ခိုင်းတာဒါပဲနဲ့ကိုယ်ကဉာဏ်ကမသွားသေးလို့ရှိရင်အခြေခံကစရင်တော့ပိုကောင်းတယ်အခြေခံစရင်ပေါ်ရပေါ်ရလေးတွေကိုရှုမှတ်စုစုဆိုင်ဆိုင်ရှုမှတ်တာဟာပရမတ်တွေကိုပေါ်ရပေါ်ရရှုမှတ်တာတမထမဟုတ်ဘူးဝိပဿနာ သမထဆိုတာကပညာအာယုမြဲတည်ပုံရှုတုံသမထမိပညာကိုရှုတာယောက်ျားမိန်းမပုဂ္ဂိုလ်တ attva နေလို့မိလို့စတဲ့ပညာအာယုမြဲတည်ပုံမြဲတည်အောင်ဆိုနေနေမိမိမိမိမိမိရေရေရေရေရေဟလာမြဲတည်တဲ့သဘောရှုတာဝိပဿနာအလုံးမဟုတ်ဘူးပရမအာယုမမြဲပုံ ရှုတုံဝိပတ်မီပရမအာယုသဘောလေးတွေပူတဲ့သဘောတွေအေးတဲ့သဘောတွေမာတဲ့သဘောတွေလှုပ်တဲ့သဘောတွေတင်းတဲ့သဘောတွေတောင်းတဲ့သဘောတွေစိတ်ကူးတဲ့သဘောတွေစဉ်းစားတဲ့သဘောတွေဝမ်းသာတဲ့သဘောတွေဝမ်းနေတဲ့သဘောတွေသူတော်အောင်မရှိအောင်လားအဲအဲ့ဒါသဘောတွေမလားသဘောဆိုတာပရမအဲရုပ်ပရမနာမ်ပရမပူရာတွေအေးရာတွေမာရာတွေပြောတာတွေကရုပ်ပရမပေါ့ စိတ်ကူးတာတွေစဉ်းစားတာတွေလည်းမရှိပါဘူးလားအဲ့ဒါနံပါရမတ်ပေါ့ပရမတ်ဆိုတာသဘောကိုပြောတာပြောအောင်ဟုတ်လားအမှန်ရှိနေတဲ့အရှိအမှန်တရားပရမတ်ကိုရှုတာမမြဲပုံနဲ့ပရမတ်အာယုံမမြဲပုံတဏှာတွေကိုအဓိကကြည့်တာမဟုတ်ဘူးပေါ်ရပေါ်ရပေါ်ရလိုက်ရှုခိုင်းတယ်မလားမှန်ပါဗျာအဲမမြဲပုံပေါ်ရပေါ်ရရှုတယ်စိတ်ဆိုတာလဲသိုးနေရနိုင်လဲနိုင်လဲနိုင်လဲ အဲ့ဒါထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိုင်နေထိတယ်နားတယ်ထိုင်နေထိတယ်အာကြားတယ်ကြားတယ်ကြားတယ်ကြားတယ်ကြားတယ်ကြားတယ်ဟောထိုင်နေထိတယ်ကြားတယ်ထိုင်နေထိတယ်ကြားတယ်ထိုင်နေထိတယ်ကြားတယ်ထိုင်နေထိတယ်ကြားတယ်အဲ့ဒါထိတယ်ကြားတယ်လေးမြန်တန်တို့သင်္ဘောတန်တို့မလုပ်နဲ့တော့ကြားတယ်ကြားတယ် အဲ့လိုပေါ်ရပေါ်ရပေါ်ရလိုက်မှန်နေတဲ့အခါကျတော့ပရမအာယုန်တွေပြောင်းပြောင်းသွားတဲ့သဘောကိုရှိရမရောက်ဘူးလားအဲ့ဒါမမြဲပုံရှိတာပေါ့ဗျချက်ချင်းကြီးတော့မသိသေးဘူးပေါ့နောက်ကြတော့သိလာတာပဲတမာတိအထိုင်လျောက်ရလာတော့ခန္ဓာကိုယ်ဉာဏ်ဆက်လိုက်တော့ရောရောမောမောလေးတချို့မြင်ရတယ်မြင်ရတယ်ဆိုတာကတမာတိနဲ့ဟိုပိတ်သားမှာခုနဟို TV တွေမှာကြည့်သလိုမြင်တာပြောတာမဟုတ်ဘူးသိတယ်ဒါကိုပြောတာဟုတ်လားမြင်တာသိတယ်ဒါရောရောမောမောလေးလှုပ်လှုပ် မလို့ဖြစ်နေမင်းအဲ့ဒါသိတာဟာမှန်တယ်အဲ့ဒါတရားတမာရိယလို့မြင်ရတာအဲ့ဒီပုံကိုယ်တွေကဆက်ကြိုးစားရင်မညံဖုန်ညာရနိုင်တယ်အဲ့ဒါမိမိတို့ကဒီဘဝမှာကြိုးစားရင်မညံဖုန်ညာရနိုင်တယ်ဝမ်းမြောက်ဝမ်းသာနဲ့ဆက်ရှိဒါအမှန်ပဲဒါခန္ဓာကိုယ်ဉာဏ်ဆက်ရှိတာအနာဂတ်ဆက်စကြီးနည်းလည်းမှန်တာပဲဒီလိုရှင်မာသီဆရာတော်ဘုရားအင်းဒီလည်းမှန်တာပဲဆုံးလုံးဆရာတော်ဘုရားအင်းဒီလည်းမှန်တာပဲဝေဘူးဆရာတော်ဘုရားအင်းဒီကြတော့နဲ့ဆိုင်နေ ဒီအာနာပါနတစ်ခုတည်းဆိုတော့သူလည်းမှန်တာပဲခန္ဓာကိုယ်ဉာဏ်ရှုဉာဏ်နဲ့စောင့်ရှုနေတာအဲ့တော့ယောဂီတို့ကရှုမှတ်နေတဲ့အခါမှာဒီအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိကိုညာတပရိညာတရားနာသောအဖြစ်တတ်နိုင်သမျှနှလုံးသွင်းပြီးတော့ခွာထားကြာအဖြစ်လည်းခွာပြီးပေါ့ရုပ်ဉာဏ်တွေပဲယောက်ျားမိန်းမတွေမဟုတ်ဘူးပုဂ္ဂိုလ်တ attva တွေမဟုတ်ဘူး ဖောက်ပြန်တဲ့သဘောနဲ့သိတဲ့သဘောဖောက်ပြန်တဲ့သဘောနဲ့သိတဲ့သဘောတရားနာတဲ့ယုတ်တဏမသင်္ခါရတရားတွေတရားဟောတဲ့ယုတ်တဏမသင်္ခါရတရားတွေဒါလို့အကျမ်းအဖြစ်တော့သိထားတာပေါ့ဒါပေမဲ့ခုနအတ္တသဘောတွေကိုပယ်နိုင်ရင်ပိုကောင်းတယ်ပယ်နိုင်အောင်လဲကြိုးစားရမှာပဲဟိုစိတ်ဓာတ်တရားနေပြီးတော့မေးတဲ့အခါကျတော့ဒီအယူမ62ပါးဟာဘယ်တရားဖြစ်လို့ဖြစ်ပါသလဲဖျားဘယ်တရားကစပါသလဲဆိုတော့ ကိတိတတမတေယမထေရကိုခွင့်ပါပြီးတော့ဖြေကြတရားကြီးမိစ္ဆာတိ62ပါးဟာတက်ကာယဒိဋ္ဌိရှိလို့တက်ကာယဒိဋ္ဌိရှိလို့မိစ္ဆာတိ62ပါးဖြစ်ရတယ်တက္ကာဒိဋ္ဌိဘယ်လိုများ ဖြစ်တာပါလဲဗျာတက္ကာယဒိဋ္ဌိဖြစ်ပုံ ဖြစ်ပုံလေးကိုရှင်းပြပါအောင်ဗျာမြတ်စွာဘုရားတရားကိုမကြားနာဘူးရဲ့အတုဒ္ဒဝါပုထုဇဏောပေါ့အကြမ်းမြင်မရှိဘူး ပညာရှိသူတော်ကောင်းတွေကိုမမီဘဲမစိကတ်တဲ့ပုဂ္ဂိုလ်ဟာဘယ်လိုယူလဲဆိုတော့ရုပ်ဟာအတ္တပဲအတ္တဆိုတာငါပေါ့ရုပ်ဟာအတ္တပဲရုပ်ရှိသောအတ္တအတ္တ၌ရုပ်ရုပ်၌အတ္တ၄မျိုးယူတယ်ပြန်ပြောပါဦးမယ်ရုပ်ဟာအတ္တပဲရုပ်ရှိသောအတ္တအတ္တ၌ရုပ် ယုံနိုင်အတ္တဘယ်နှမျိုးပါလဲဘယ်လေးမျိုးပြောကြည့်ပါဘာတွေပါလဲယုတ်ကအတ္တပဲယုတ်ရှိသောအတ္တအတ္တ၌ယုတ်ယုတ်၌အတ္တအဲလေးမျိုးယူတယ်ယုတ်ဟာအတ္တပဲလို့ယူတဲ့အယူဟာမီးနဲ့အစင်းနဲ့အတူတူလို့ယူလိုက်တယ်မီးတော့ဝီလျံနေမှာအစင်းမရှိဘူးလားဆိုတော့အမေရဲ့အစင်းရအတူတူပဲလို့ယူလိုက်တာ အဲ့ဒါရုပ်ဟာအတ္တပဲရုပ်ရှိသောအတ္တအရေးရှိသောသစ်ပင်အရေးရှိသောသစ်ပင်ဆိုတော့သစ်ပင်နဲ့အရေးနဲ့တခြားစီဒါပြောတာမလားဆိုတော့သစ်ပင်တော့သစ်ပင်ပဲအရေးကတတအရေးရှိသောသစ်ပင်ရုပ်ဟာအတ္တရုပ်ရှိသောအတ္တရုပ်ရှိသောအတ္တအတ္တကိုသစ်ပင်နဲ့နှိုင်းတာရုပ်ရှိသောအတ္တအရေးရှိသောသစ်ပင် အတ္တနဲ့အရေးထွက်နေတာယုတ်ကတဏ္ဍပမ္မံကိုအမားတွေယူတတ်တယ်နော်ယောဂီတို့အဲနောက်တစ်ခါအတ္တ၌ယုတ်အတ္တ၌ယုတ်ဆိုတာပန်း၌ယနံ့ပန်းမွန်လေးတွေမှာအနံ့မရှိဘူးလားတော်ရှိပါရဲ့အဲအဲ့ဒါကိုနိုင်ပြထားတာပန်းအဓိကအဲ့ပန်းထဲမှာအနံ့ထွက်နေလေအဲအဲ့တော့ပန်း၌ယနံ့ ပဏ္ဏယနာဆိုတာအတ္တ၌ယုတ်လို့ပြနောက်နံပါတ်၄ကယုတ်၌အတ္တယုတ်၌အတ္တဆိုတာကျုပ်၌ဗရမ ्या ကျုပ်ထဲမှာဗရမ ्या လေးထည့်ထားတော့ကျုပ်ကတတ္တဗရမ ्या တတ္တမလားခန္ဓာ၅ပါးကိုအမျိုးမျိုးလှည့်ယူနေတော့အဲ့ဒီလိုပဲဝေဒနာလည်းဒီတိုင်းပဲဝေဒနာအတ္တဝေဒနာရှိသောအတ္တအတ္တ၌ဝေဒနာဝေဒနာ၌အတ္တ တင်ညာဟာအတ္တတင်ညာရှိသောအတ္တအတ္တ၌တင်ညာတင်ညာ၌အတ္တသင်္ခါရဟာအတ္တသင်္ခါရရှိသောအတ္တအတ္တ၌သင်္ခါရသင်္ခါရ၌အတ္တဝိညာဉ်ဟာအတ္တဝိညာဉ်ရှိသောအတ္တအတ္တ၌ဝိညာဉ်ဝိညာဉ်ဟာအတ္တ၌ဝိညာဉ်ဝိညာဉ်၌အတ္တအဲ့လိုခန္ဓာ၅ပါးကိုဖွဲ့ပြီးအကုန်လုံးခြုံပြောရင်ရုပ်ဟာအတ္တဝေဒနာအတ္တသင်ညာအတ္တသင်္ခါရအတ္တဝိညာဉ်ဟာအတ္တတခုဆွဲ ၅ခုတဘာဆွဲ၅ခုပေါ့ခန္ဓာတဘာတဘာဆွဲတယ်ရူပခန္ဓာကိုအတ္တလို့ထင်တယ်ဝေဒနာခန္ဓာကိုအတ္တလို့ထင်တယ်သင်ရဲ့ခန္ဓာကိုအတ္တလို့ထင်တယ်ခန္ဓာ၅ပါးကိုတစ်ခုချင်းတစ်ခုချင်းတစ်ခုချင်းတစ်ခုချင်းအတ္တယူတာငါလို့ယူတာအတ္တယူတယ်ဆိုတော့အတိတ်ပဲကိုတစ်ခါနည်းနည်းဆက်ကြည့်အောင်ရုပ်ဟာငါပဲဆိုတော့အောင်တို့မှန်နေပါတယ်ကြည့်တဲ့အခါကျတော့ငါပဲငါမျက်နှာပဲလို့မထင်ဘူးလားထင်ပါပါဘုရား ငါမျက်နှာဟုတ်ရလားသတော်ဟုတ်ပါပါပရမသဘောအရပြောတာနော်သတော်ပညာအနေနဲ့တော့ပြောပေါ့အပြစ်မရှိပါဘူးသူပဲငါပဲဘယ်လိုပဲပြောပြောမျက်နှာပဲခေါင်းပဲခါပဲပြောတာအကြောင်းမဟုတ်ပါဘူးဒါပညာအနေနဲ့အပြောအပြောငါအထင်ငါနှမျိုးတော့သတော်အပြောငါအထင်ငါပြောတာကတော့အများနဲ့ဆက်ဆံလို့ပြောတာအပြစ်မရှိဘူးဒါပြောတာဟုတ် ညင်ထဲမှာတကယ်ထင်းနေဒါငါပဲလို့ထင်းနေအစင်းကငါထင်းတာမလားမှန်ပါဗျာကျုပ်ငါကောင်းမကင်နဲ့လက်မကင်နဲ့ငါထင်းနေတာငါတော့အဲခေါင်းကားခြေလက်ကိုငါထင်းတယ်ခေါင်းကားခြေလက်ကိုငါထင်းတာရုပ်ကြီးကိုငါထင်းတာမလားမှန်ပါဗျာရုပ်ဟာအတ္တပဲဆိုငါတော်တော်ပိန်သွားတယ်ငါတော်တော်ဝလာတယ်ဟာပိန်တာဝတာငါဟုတ်ရတာမဟုတ်ပါဘူးဗျာ ဘာကြီးပါလဲရုပ်တရားပြောတာအပြစ်မရှိဘူးတကယ်ထင်ရင်တက္ကာယဒိဋ္ဌိငါလို့ထင်လို့ငါနဲ့ပတ်သက်တာကြလို့ရှင် လောဘတွေဒေါသတွေဖြစ်ကြတာမလားတော့ဥမာဆိုပါတော့သူတော်ကောင်းတို့ဆိုနာမိမှာတည်သွားတာအများကြီးပဲလောကောင်းတို့ချုံးမချရင်မြန်ငိုပါသေးလားဘာဖြစ်လို့ပါလဲငါနဲ့မှမပတ်သက်တာ ကျွန်တော်တို့အိမ်မှာညီကောင်မောင်နှမတွေအဖေတွေမေတွေနေမကောင်းတာတော့မှပဲစိတ်ထဲမှာမသက်မသာမဖြစ်ဘူးလားသိတာမဟုတ်သေးဘူးမသိသေးဘူးငါသမီးလေးတော်နေမကောင်းဘူးငါသားလေးတော်နေမကောင်းဒါသမီးမရှိတဲ့လူကလည်းအဖေအမေပေါ့ဘာဖြစ်လို့အဲ့လိုစိတ်ထဲမှာမသက်မသာဖြစ်ရငါဥစ္စာငါသားငါသမီးငါအဖေငါအမေငါရှိလို့ငါဥစ္စာဆိုဖြစ်လာတာမလားမှန်ပါ တက္ကာဒိဋ္ဌိကနေပေါက်ပွားတာလောဘဒေါသမောဟတွေလေပြီးတော့ငါငါတန်ငယ်ချင်းဟုတ်တယ်မလားငါတန်ငယ်ချင်းငါခင်တဲ့သူဒီငါကနေပေါက်ပွားတာမလားမှန်ပါဗျာကိုယ်လည်းမပတ်သက်တဲ့သူကြတော့သူ့ဘာသူဘာဖြစ်ဖြစ်ရင်နဲ့သေးသေးကားတိုက်သေးသေးမိတောင်သေးသေးတိတ်မထိကြဘူးဟုတ်တယ်မလားကိုယ်လည်းပတ်သက်တဲ့သူကြတော့နည်းနည်းလေးတခုခုဖြစ်တာနဲ့ကိုစိတ်ထဲမှာမတက်မတာခံစား ဒါပါလဲဆိုတော့ဒီတက္ကာဒိဋ္ဌိကအခြေတည်ပြီးလာတာမလားဆိုတော့ဘုမျက်နှာလေးမှာတစ်ခုဖြစ်သွားတယ်ရုပ်စင်းနဲ့ပြက်သွားတယ်ဆိုရင်စိတ်မကောင်းဟောငါတော့ဟိုတော့ကလည်းမတူတော့ဘူးအိုးလာပြီသပင်ဖြူးလာပြီတစ်ခုဖြစ်သွားပြီငါကြောင့်ငါထင်းနေလို့တောကပရိဒီဝါတွေဖြစ်ရတာမလားမှန်ပါဗျာရုပ်တရားပဲဖြစ်နေတာဖြစ်ပြက်နေတာပြက်မှာပဲအိုးနေတာအိုးမှာပဲဆိုးနေတာဆိုးမှာပဲ နိစ္စတရားတွေပဲဒုက္ခတရားတွေပဲဆိုရင်ယဟန္တာတွေဆိုဘာမှသောကမဖြစ်ဘူးဟုတ်တယ်မလားယဟန္တာတွေအိုအိုအိုနာနာကြားပဲကြိုက်ကြိုက်ဘာပဲဖြစ်ဘာမှသောကမဖြစ်ဘူးဒီတိုင်းသတိတံမစဉ်နဲ့ပဲပြိဋိဘံဆံသွားတာပဲတို့တုံဃာတွေကသေတော်မသေးသေးပါဘူးနည်းနည်းလေးတစ်ခုဖြစ်တာနဲ့စိတ်ထဲမှာထိကြိုက်တယ်မလားအဲအဓိကဘုရားကြောင့်ပါလေသက်ကာယဒိဋ္ဌိကြောင့်သက်ကာယဒိဋ္ဌိကြောင့်ဒေါသတွေဒေါသတွေလောဘ ကိုယ်ကငါတင်တဲ့အခါကျတော့ဒီငါကိုအကြောင်းပြုပြီးတော့ဟိုသဘောကြတာတို့တော့လောဘဖြစ်တယ်သဘောမကြတာကျတော့ဒေါသဖြစ်တယ်တောကတွေပြိတူရတယ်အမျိုးမျိုးဖြစ်ကြတယ်မလားအဓိကဒီတက်ကာယဒိဋ္ဌိကြောင့်မလားအဲအခြေခံမဲ့သူကရုပ်ကိုငါလို့ထင်တယ်တကယ်ရင်ထဲမှာထင်တာပြောတာဆိုတာအဓိကမဟုတ်တကယ်ထင်တာကိုပြောတာနော်ဝေဒနာကိုလည်းငါလို့ထင်ငါသိခံစားရတာပဲဆိုတာမပြောဘူးလား အခံစားတာငါမှမဟုတ်ပဲဘယ်သူကခံစားတာဝေဒနာခံစားတာကိုအဲ့ဝေဒနာကိုငါလုပ်လိုက်ဝေဒနာအတ္တတော်သမနုပတ္တိငါသိခံစားရတာပဲငါမှခံစားချက်တွေအမှန်တမ်းများတယ်အဲ့ဒါဝေဒနာကိုငါထင်တာမလားဆိုတော့သူ့အကြောင်းအားလျော်သွားခံစားချက်တွေဖြစ်ခြင်းဖြစ်မှာပဲအကြောင်းကျိုးပဲအကြောင်းမကောင်းရင်ကျိုးမကောင်းပဲအကြောင်းကောင်းရင်ကျိုးကောင်းတာပဲဒါပေမဲ့အဲ့ဒါကိုဘာယူလိုက်လဲဆိုတော့ငါငါခံစားရတယ် ငါခံစားရတယ်ဆိုတော့ဝေဒနာကိုငါလို့ယူရမရောက်ဘူးလားရောက်ပါပါဗျာငါမှန်ညာသိကောင်းတာပဲတစ်ခါပြောတစ်သလုံးမမေ့ဘူးဘာအောင်ငါယူလိုက်တာလဲတင်ညာတင်ညာအောင်ငါယူလိုက်ငါတစ်ခါပြောထိုင်တစ်သလုံးမမေ့ဘူးငါမှန်ညာသိကောင်းတယ်ဟာမှန်ညာမှန်ညာမှာပဲမှတ်တာပဲငါနဲ့မဆိုင်ပါဘူးတင်ညာအောင်ငါသွားလောက်တာမလားမှန်ပါဗျာငါစေရနာမျိုးမင်းရှာကြည့်ပါဦးတကဘာလုံးရှာကြည့်မင်းမတွေ့ဘူးငါစေရနာမတန်ကောင်းဘူး စေတနာစေတနာပဲငါနဲ့မဆိုင်ဘူးနော်ဆိုတော့အဲ့ဒီစေတနာကိုငါလို့တော့သင်္ခါရခန္ဓာကိုငါလို့တာတက္ကရာဒိဋ္ဌိပဲအဲ့ဒါဟုတ်လားငါသိပါတယ်ကွာဒါတွေငါအကုန်နားလေတယ်ငါဖြစ်သွားတာအဲ့ဒါဘာကိုပြောတာလဲဝိညာဉ်ကိုငါလို့တာငါတော့ဝိညာဉ်ဆိုသိတဲ့သဘောလေစိတ်အဲ့သူကအကုန်လုံးသိတာပဲဒါတွေငါသိပြီးသားတွေငါဖြစ်သွားတာတွေ ငါဖြစ်တာမှစိတ်ကသိတာမလားမှန်ပါပါငါသိတာလားစိတ်ကသိတာစိတ်ကသိတာပါဗျာဒါဝိပဿနာယောဂီတွေညာတပရိညာနဲ့ဒိဋ္ဌိခွာနေတာနော်သတော်မှန်ပါပါဝိရှုမှတ်နေတာဘယ်လိုရှုမှတ်လဲနာနအဲစိတ်ကရှုမှတ်စိတ်ကရှုမှတ်နေလဲဆိုတော့မှန်ပါတယ်စိတ်ရဲ့တင်ညာရဲ့တတိရဲ့ရှုမှတ်ဟုတ်လားအဲတို့တို့ပြောလိုက်တဲ့အခါကျတော့တတိနဲ့ပညာတို့ပြောလိုက်တာတတိနဲ့ပညာဆိုပြီးတော့မှတ်တာတင်ညာမှတ်တာဟုတ်လားအဲတတိနဲ့ ပညာလို့ပြောလိုက်ရင်နာခန္ဓာ၄ပါးအကုန်လုံးပါတာပဲဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတာတပေါင်းနဲ့ဖြစ်တာလေဆိုတော့တစ်ခုဖြစ်ရင်အကုန်ပါတာပဲဟိုရုပ်ခန္ဓာ၄ပါးလို့ပဲပထဝီအာဘောတေဇောဝါယောဓာတ်ကြီး၄ပါးတစ်ခုဆိုရင်အကုန်ပါတာပဲအခုတော်အောင်လို့ဖောင်းတဲ့ပိန်နဲ့မှတ်တယ်ဟောတဲ့ပိန်နဲ့ဆိုဝါယောယုတ်လှုပ်ရှားတဲ့သဘောလေမှန်ပါပါဝါယောယုတ်ထင်ရှားပြီနဲ့ဝါယောယုတ်နောက်မှာ ပထဝီရောတေဇော အာဘောအကုန်ပါတယ် ထင်ရှားတာကဦးစားပေးပြောလိုက်တာဝါယောဝါယောယုံကုတ်စီတရားဝါယောဝမ်းထဲမှာတည်တဲ့တီးနေတဲ့လေးဒါကိုပြောတာဒါပေမဲ့အဲ့လေးရဲ့နောက်မှာခုနပထဝီမာတဲ့သဘောပါတယ်ပြောတဲ့သဘောပါတယ်ပူတဲ့သဘောပါတယ်အေးတဲ့သဘောပါတယ်အဲ့ဒါကိုဖွဲ့စည်းတတ်တာကအာဘောအာဘောကတော့မထင်ရှားဘူးပေါ့အဲ့ဒါဒီလေးကူကတပေါင်းနဲ့ပဲနာမ်လည်းဒီတိုင်းပဲဝေဒနာဆိုရင်စိတ်လည်းပါပြီးသားပဲတင်ညာလည်းပါပြီးသားသင်္ခါရခန္ဓာလည်းပါပြီးသားပဲ ။မိမာတက်ထားတဲ့ပုဂ္ဂိုလ်ဆိုတပ္ပစိတ်တသာရဏစေတသိက်ခုနှလုံးဆိုစေတသိက်လည်းပါတာပဲစိတ်လည်းပါတာပဲစိတ်ကအကုန်ပါတာပဲနေရာတကာမှာစေတသိက်ဒါရှင်တဲ့ခါရှင်တယ်မရှင်တဲ့ခါမရှင်ဘူးအဲတော့အမြဲတမ်းတွဲတဲ့စေတသိက်ကြီးအဲတော့ခန္ဓာ၄ပါးအကုန်ပါတာပဲတစ်ခုဖြစ်ရင်အကုန်ပါတယ်ဒါပြောတာဟုတ်လားဒါပေမဲ့ဥဆောင်တာကထင်ရှားတာပေါ့တခါလေဝေဒနာထင်ရှားတယ်တခါလေစိတ်ထင်ရှားတယ်တခါလေသင်ညာတခါလေသင်္ခါရဥဆောင်တာတော့စိတ်ကဥဆောင်တယ် အဲဆိုလိုတာခန္ဓာ၅ပါးကိုလှည့်ပတ်ပြီးတော့ငါယူနေတာတစ်ခါတည်းကရုပ်ကိုငါယူတယ်ခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာကျတော့သင်္ခါရခန္ဓာကျတော့ဝိညာဉ်စိတ်စိတ်ကိုငါယူတာများတယ်ငါစိတ်စိတ်ကိုငါစိတ်လို့ပြတာများတာမလားတော်စိတ်ကသိတဲ့သဘောပဲအဲ့ဒါကိုငါသွားလို့ပြတယ်အဲ့ဒါရုပ်ဟာအတ္တဝေဒနာဟာအတ္တသင်ညာဟာအတ္တသင်္ခါရဟာအတ္တဝိညာဉ်ဟာအတ္တ အဲတဘာဆွဲ၅ခုလို့ခေါ်ပါတယ်တဘာဆွဲ၅ခုအဲ့ဒါကိုအကျေရှင်းညင်လို့ရှင်ပဋိစ္စသမုပ္ပါအရတာဆိုတဲ့စာအုပ်မှာရှိပါတယ်ကြည့်ကြည့်ပါအဲ့တော့တဘာဆွဲ၅ခုတစ်ခုနောက်တစ်ခါယုတ်ဝအတ္တယုတ်ရှိသောအတ္တယုတ်ရှိသောအတ္တဆိုတော့ယုတ်ကိုဖယ်လိုက်ပြီယုတ်ကိုဖယ်လိုက်တော့နာခန္ဓာ၄ပါးမကြအောင်လားတော့ဝေဒနာသင်ညာသင်္ခါရဝิญဉ်ကို သူကအတ္တလုပ်တာနာမ်ကိုအတ္တလုပ်လိုက်တယ်ရုပ်ကိုဖယ်ပလိုက်ရုပ်ရှိသောအတ္တအရေးရှိသောသစ်ပင်အတ္တတော့အတ္တပဲနာခန္ဓာ၄ပါးအတ္တအဲ့နာခန္ဓာ၄ပါးအတ္တမှာဘာရှိရုပ်ရှိတယ်ဒါပေမဲ့ရုပ်ကိုတော့အတ္တလို့သူမတော်ဘူးသူကနာမ်ကိုအတ္တလုပ်လိုက်အဲ့ဒါ၄ပါးဆိုရင်ခန္ဓာ၄ပါးခန္ဓာ၄ပါးမှာသူကအတ္တအတ္တအကုန်အတ္တလုပ်လိုက်တယ် ထို့အတူပဲကျန်တာလည်းဒီတိုင်းပဲရုပ်ရှိသောအတ္တအတ္တ၌ယုတ်အတ္တ၌ယုတ်ယုတ်ကိုဖယ်လိုက်အတ္တ၌အတ္တကတတ္တဖြစ်သွားပြီယုတ်ကတတ္တဖြစ်သွားဟုတ်တယ်မလားအတ္တ၌ယုတ်ဆိုတော့ယုတ်မပါရင်နခန္ဓာ၄ပါးပဲကျန်တယ်မလားနခန္ဓာ၄ပါးကိုအတ္တယူတာပဲအတ္တ၌ယုတ်ယုတ်၌အတ္တကျမ်းကျမ်းဖမ်းမှန်ယူတာနော်ဆိုတော့မိစ္ဆာဒိဋ္ဌိတွေကချုပ်ဖြတ်ခန့်နေတာယုတ်၌အတ္တဆိုတော့ယုတ်ဖယ်ထား ကျန်တဲ့နာခန္ဓာ၄ပါးပဲမလားနာခန္ဓာ၄ပါးကိုအတ္တအတ္တယူနေတာငါပဲဝေဒနာငါပဲတင်ညာငါပဲသင်္ခါရခန္ဓာငါပဲဝိညာဉ်ငါပဲစိတ်ဟာငါပေါ့လေယုတ်ကတော့ယုတ်တတ်တတ်ကြီးပဲယုတ်ကအခွန်ကြီးပဲအထက်ထဲမှာသာမီအတ္တတို့နိဗ္ဗာတိအတ္တတို့အဲ့ဒါကိုသူအတ္တလို့ပြတာဟလားနောက်တစ်ခါကာရကအတ္တတို့ဝိရကအတ္တတို့ဒါနန်းတွေကိုယူထားတာပဲအဓိက အဲ့လိုအတ္တဆွဲနေပြီလဲတော့အတ္တဒိဋ္ဌိတက်ကာယဒိဋ္ဌိလို့ခေါ်တယ်အတ္တဒိဋ္ဌိလည်းခေါ်တယ်တက်ကာယဒိဋ္ဌိလည်းခေါ်တယ်ခန္ဓာ၅ပါးကိုငါသူယောက်ျားမျိုးပုဂ္ဂိုလ်တ attva ထင်တယ်တပေါင်းနဲ့ထင်လိုက်တယ်ခန္ဓာ၅ပါးလုံးတက်ကာယဒိဋ္ဌိအတ္တဒိဋ္ဌိကြတော့တစ်ခုချင်းလည်းယူတယ်၄ပါးလည်းယူတယ်တပေါင်းနဲ့လည်းယူတယ်အကုန်ယူတာသူကတော့လှည့်ပတ်ပြီးတော့ရုပ်ကိုယူတယ်ဝေဒနာယူတယ်သင်ညာယူတယ်သင်္ခါရယူတယ်ဝိညာဉ်ယူတယ်အာဝေဒနာသင်ညာသင်္ခါရဝိညာဉ်၄ပါးကိုတစ်ခါပေါင်းယူတယ် သူလည်းပဲတက္ကာဒိဋ္ဌိသဘောပဲငါပဲမလားဆိုတော့အဲ့ဒါဒိဋ္ဌိငါလို့ခေါ်တယ်တတ်မဲ့တဲ့ငါကြတော့တဏ္ဏငါထောင်သွားတဲ့ငါကြတော့မာနငါသောတပတိမညာဘုံညာကဒိဋ္ဌိငါပဲပယ်နိုင်တယ်မာနငါတို့တဏ္ဏငါတို့မပယ်နိုင်သေးဘူးအဲ့ဒါကဟိုးအထတ္တမအထတ္တဘုံညာမှာပယ်နိုင်မှာတဏ္ဏငါဘဝတဏ္ဏတိရှိတာ哦 ဘဝတဏှာတို့မာနတို့အဝိဇ္ဇာတို့ကဟိုအရဟတမအရဟတဘုရားမှာပဲနိုင်တယ်ဒါဒီငါသုံးမျိုးဒိဋ္ဌိငါတဏှာငါမာနငါပပ္ပစတရားသုံးမျိုးအုပ်စုနဲ့ပြောရင်ဒါလောဘအုပ်စုပဲတဏှာရောမာနရောဒိဋ္ဌိရောလောဘအုပ်စုအဲ့တော့တဏှာဒိဋ္ဌိကဘယ်လိုချင်းရမျိုးနဲ့ဖြစ်ပါသလဲရှင်ဘုရားတို့မေးတဲ့အခါကျတော့မြတ်စွာဘုရားတရားတော်ကိုမကြားမသိမမြင်မကြားဘူးတဲ့ပုဂ္ဂိုလ် မြတ်စွာဘုရားတရားတွေမလိမ္မာမကျွမ်းကျင်တဲ့ပုဂ္ဂိုလ်အရိယဓမ္မေအာကောဝိတာအရိယနာအတ္တသနာအရိယဓမ္မေအာကောဝိတာအရိယနာအာတသနာဆိုပညာရှိသူတော်ကောင်းတွေမမီဘဲမရှိခဲ့တဲ့ပုဂ္ဂိုလ်အရိယဓမ္မေအာကောဝိတာအရိယသူတော်ကောင်းတဲ့တရားမှာမလိမ္မာမကျွမ်းကျင်တဲ့ပုဂ္ဂိုလ်တချို့ကမိဝဲစိကတ်တော့မိဝဲစိကတ်တာပဲเจ้าနေเจ้าနေမှာခင်မင်းတဲ့ပုဂ္ဂိုလ်တွေရှိကြပါတယ်ဝေယဝိဆရာတော့လုံးကြတာပဲဒါပေမဲ့တရားကြဝါသနာမပါဘူးတရားမလုပ်ဘူး ကုသိုလ်တော့ရတယ်သူတို့ဝေယဝိဇ္ဇလုပ်တဲ့အတွက်ကုသိုလ်တော့ရပါတယ်တရားမှန်တာတရားအမထုတ်ပညာရပါ့မလားအဲမရဘူးအရိယဓမ္မေအကောဝိတာလို့ခေါ်တယ်အရိယသူတော်ကောင်းတွေတရားမှမလိမ္မာဘူးတဲ့ဒိဋ္ဌိဖြုတ်တာလေတတိပဒံပွားများတာလေအိန္ဒြေညှိတာပဲတတိပဌာမှာဇေယိုင်းနဲ့အညီပွားများတာတွေဒါတွေမနာထားရင်ပဲသိမယ်ကိုယ်တိုင်မလုပ်ရင်လည်းမသိဘူး အဲ့လိုအရိယသူတော်ကောင်းတဲ့တရားမှာမလိမ္မာမကျွမ်းကျင်တဲ့ပုဂ္ဂိုလ်ဟာတဲ့ရုပ်ကိုလည်းအတ္တလို့ယူပါတယ်နာမ်ခန္ဓာ၄ပါးကိုလည်းအတ္တလို့ယူပါတယ်နာမ်ခန္ဓာ၄ပါးမှာတစ်ပါးချင်းတစ်ပါးချင်းဝေဒနာကိုလည်းအတ္တလို့ယူပါတယ်တင်ညာကိုလည်းအတ္တလို့ယူပါတယ်သင်္ခါရကိုလည်းအတ္တလို့ယူပါတယ်ဝိညာဉ်ကိုလည်းအတ္တလို့ယူပါတယ်အဲ့လိုရုပ်ခန္ဓာနဲ့ပတ်သက်တာက၄မျိုးရုပ်ဟာအတ္တရုပ်ရှိသောအတ္တအတ္တနဲ့ရုပ်ရုပ်နဲ့အတ္တရူပခန္ဓာနဲ့ပတ်သက်လို့အတ္တ၄မျိုး ဝေဒနာမှာ၄မျိုးသင်ညာမှာ၄မျိုးသင်္ခါရမှာ၄မျိုးဝိညာဉ်မှာ၄မျိုးငါးလေးဒီအဲတက္ကာယဒိဋ္ဌိ20တက္ကာယဒိဋ္ဌိ20လို့ပြောလိုက်ရင်ဝိသိကိစ္စလည်းပါတာပဲတတ္တရဥစ္စေရတွေလည်းအကုန်ပါသွားတာအဲ့ဒီကနေစင်ပွားစင်ပွားသွားရတာမိစ္ဆရတိ62ပါးအဲ့ဒီကနေဆက်သွားလိုက်အာယလူကဒိဋ္ဌိတို့နတ္ထိကဒိဋ္ဌိတို့အာဂိရိယဒိဋ္ဌိတို့သွားပါလေရောအများကြီးပဲအဲ့ဒါဟိုအဝိသိရောက်နေထိသွားတော့တာ အဲ့ဒါဘယ်ရစသွားပါလိမ့်တက္ကာယဒိဋ္ဌိအစသွားသည်သာသနာ့ဘာမှာဇန်ဒီအပင်ဉာဏ်တွေရတော့လည်းပဲခန္ဓာ၅ပါးကိုခန္ဓာ၅ပါးမှမသိဒါကြောင့်မြတ်စွာဘုရားပွင့်ထုံးပေါ်ပေါ်မှာသင်္ခါရဒုက္ခကနောက်ပြီးဆုံးမှပေါ်လာမြတ်စွာဘုရားမပွင့်ခင်တော့ပညာရှိတွေပေါ်ပါတယ်ဇာတိဒုက္ခသရာဒုက္ခဗျာတိဒုက္ခမရဏဒုက္ခဒါတွေသူတို့သိကြတယ် နောက်တစ်ခါအပိယိတံယောဂဒုက္ခဒီလိုမျိုးတွေပေါင်းတဲ့ဒုက္ခဒီလိုယောဂဒုက္ခချိတ်ကနေတဲ့အလူနဲ့ကိုယ်ပွင့်ရတဲ့ဒုက္ခယံပိဿာနလဘတိအလိုရှိတာမရတဲ့ဒုက္ခအဲ့ဒါတွေလောကီပညာရှိတွေပေါ်ဒီဒုက္ခတွေကိုမြင်ရမြင်လို့လည်းပဲသူတို့သူတို့နီးသူတို့ဟန်နဲ့ကြမ်းဖန်ပြီးဒုက္ခလွတ်အောင်ဆိုပြီးကြိုးစားကြတာဒါပဲနဲ့သူတို့မှာ ပါရမီဖြစ်ထားတဲ့ဒီတပ္ပညုတဉာဏ်မရတော့အလွယ်လွယ်အမှားမှားတွေဖြစ်ကြတယ်။အချို့ကလည်းကာမဂုဏ်တွေအများကြီးတိုက်စားလို့ရှိရင်တနည်းကြရင်ညှိငွေသွားမှာပဲကာမတုခံလိကနုယောကအဲတချို့ကလည်းဒီကာမဂုဏ်လိုက်စားရင်ဘတော့မှပြီးမှာမဟုတ်ဘူး။ဒီခန္ဓာကိုယ်အလိုလိုက်ထားလို့ရှိရင်ဒီတဏှာတွေဖြစ်အောင်မှာပဲဒီခန္ဓာကိုယ်ညှင်းစေမှာ၃ရက်ကြာမှတစ်ခါစား၄ရက်ကြာမှတစ်ခါစား၅ရက်ကြာမှတစ်ခါစားဒါဒီခန္ဓာကိုယ်ညှင်းစေမှာဖြစ်မယ်စူပေါ်တက်ထိုင်တာလို့ နေပူလနာတို့ရေစိမ့်နာတို့အဓိကဒီတဏှာကိုတတ်နေတာနီလန်းမသိတဲ့အခါကျတော့မှားမှားယွန်းယွန်းနေဖြစ်ဥနေတော့ပဲ့ထောင်ပဲ့နေတော့ဥထောင်လောဘကိုနေတော့ဒေါသတွေထလာမခံနိုင်တဲ့ဒေါသတွေအဲ့ဒါမသိတဲ့အခါကျတော့အတ္တကိလမထာအဆုံးရောက်သွားအတ္တကိလမထာနဲ့အခုတရားကြိုးစားတာနဲ့မှတ်တမဲ့ဆိုလို့ရှိရင်တရားကြိုးစားရင်အတ္တကိလမထာလို့ချွတ်ထင်တတ်ကြတယ် မြတ်စွာဘုရားလက်ထက်တည်းကအဲ့ဒါမျိုးတွေမေးမြန်းခံရတာတွေရှိတယ်။အာမြတ်စွာဘုရားသင်္ကန်းအကောင်းတွေဆွမ်းအကောင်းတွေကြောင်းအကောင်းတွေမိဘသုံးဆောင်နေကြတယ်။အဲ့ဒါကာမတုခံလိကနိယောဂလို့လည်းချိုးကပြောကြတယ်။တို့ညံကမှတ်မိတာ။ဘုရားရဟန္တာတွေကဘလောက်ပဲဆွမ်းနေကောင်းကောင်းဘလောက်ပဲသင်္ကန်းနေကောင်းကောင်းဘလောက်ပဲကြောင်းနေကောင်းကောင်းအဝိဇ္ဇာတဏကင်းစင်နေတော့အဲ့ဒီပေါ်မှာတတ်မှတ်မှုရှိပါအောင်လားမရှိပါဘူးတတ်မှတ်မှုမရှိဘူးဆိုတော့ ဘလောက်ပဲကောင်းလဲနတ်ပြည်တဲ့သွားနာပဲနတ်ပြည်တွေတကားပြည်တွေဒီလူပြည်တဲ့ကောင်းတာပေါ့ဘာမှမတတ်မှတ်ဘူးတတ်မှတ်မှုလည်းမရှိဘူးစိတ်ဆိုးပြမမှုလည်းမရှိဘူးကျောင်းကောင်းတာတွေသင်္ကန်းကောင်းတာတွေကြည့်ပြီးတော့ကာမတုခန္ဓိကနိယောဂလို့ပြောလို့မရဘူးနောက်တစ်ခါမြတ်စွာဘုရားနဲ့တန်ခါတော်ရှင်မြတ်ဒီဒုတိယနေဆောင်ရတယ်ဆောင်တဲ့သူတွေဆောင်ရတယ်ပေါ့လေသင်္ကန်းသုံးတယ်နဲ့နေတယ် အဲသစ်ပင်အောက်မှာနေတယ်တထက်နဲ့ဖုံးပေးတယ်တုတ်တံမှာနေတယ်မတ်တမဲ့ဆိုကိုယ့်ကိုညင်းသေးတယ်ထင်ရကြိုးစားတာနဲ့ကိုယ့်ကိုညင်းသေးတာမဟုတ်ဘူးမစ္စည်းမပရိပဒသတိပဒံ၄ပါးအားထုတ်နေလို့ရှိရင်တော်တယ်မှာပဲနေနေတုတ်တံမှာပဲနေနေညမိတ်ပဲနဲ့နိတိတူတွေမဲ့ဆောင်းဆောင်းဟွန်းတထန်တဲ့ဧကသနိတူတွေမဲ့ဆောင်းဆောင်းတတိတံမစဉ်နဲ့ရှုမှတ်ပွားများနေအဓိကတတိပညာ မဇ္ဈိမပရိပဒါလမ်းပရိပဒါ၄ပါးပွားများနေလို့ရှိရင်အဲ့ဒါအတ္တကိလမဒါမဟုတ်ဘူးမဇ္ဈိမပရိပဒါပဲရဇဘကြီး၅ဦးတော်မှမြတ်စွာဘုရားကိုမြတ်စွာဘုရားအလောင်းတော်ကိုပေါ့ထဲမှားသွားတယ်ပထမအတ္တကိလမဒါနယောဂအကျင့်နေမြတ်စွာဘုရားလည်းဝေကျွေးရှိလို့ကတ္တဝမြတ်စွာဘုရားသခင်ကိုပြောခဲ့လို့ဝစီပိဒရှာလို့6နှစ်တောင်ကျင့်နောက်ဝေကျွေးကုန်ပြီဆိုတဲ့အခါကျတော့အမြင်မှန်ရလား ဒီကျင့်ဒီလောက်ပဲရတဲ့ပုံပြီးကျင့်နိုင်တဲ့လူတယောက်မှမရှိဘူးဒီအကျင့်ဟာရသော်ဗျာအလောင်းတော်စာတော်ဒီပဲပြုတ်ပြီးလက်လက်ထဲမှာနည်းနည်းလေးထည့်ပြီးအဲ့ဒါလေးတော့ဖုံးတာအဒါကျင့်နေလို့တရားမရနိုင်ဘူးဆိုပြီးတော့ဆုံးခံတာကျောင်းကတော့ပိဿဘောကြီး၅ဦးကအာကမ္မဋ္ဌာန်းလူတွေကြီးဖြစ်သွားပြီကမ္မဋ္ဌာန်းတရားအာထုတ်တာတော့မှပဲတရားမဖြစ်လို့ရှိရင် ဆုံးခံစားရင်လက်လက်ပါတွေရအောင်လို့ဆုံးခံတာပဲဆိုပြီးတော့သူတို့ကဟိုဗာရဏတိပဲထွက်သွားတယ်မိဂရာအောင်ဘက်ကဘုရဝေလာတော်မှာမြတ်စွာဘုရားအလောင်းတော်တပါးတည်းကြံခဲ့ဗုဒ္ဓခါယနာမှာပေါ့အဲနောက်တော့မှမြတ်စွာဘုရားအလောင်းတော်မှာဆုံးခံစားပြီးတော့ဟောမေဇိမပရိပယအကျဉ်းလန်းရောက်သွားရောက်သွားတဲ့ခါကျတော့ဟောဘုရားဖြစ်သူတို့ဘုရားဖြစ်တယ်တော့မယုံသေးဘူးသူတို့ထင်တာကစင်းစင်းရဲရဲကြင့်မှ ဘောလုံးကဥရုဝေလာတော်မှာစနေကျင့်တာခေတ်စားနေတဲ့အချိန်ခါကိုအတ္တကိလမထယောဂအကျင့်အဲ့ဒါမြတ်စွာဘုရားတော်မှပဲဝေကျွေးရှိတဲ့အခါကျ6နှစ်လုံးလမ်းမဒုက္ခရစရိယာဟိုမှာရိုးပြိုင်ပြိုင်နဲ့ရိုးပြိုင်ပြိုင်နဲ့အဲ့ဒါလမ်းမအဲ့ဒါလမ်းမအဲ့လမ်းမကိုပယ်ဆွန့်ပြီးတော့လမ်းမှန်ကိုပြန်ပြီးတော့ဆုံးခံစားပြီးတော့သတိပဋ္ဌာန်တရားတွေရှင်းမပွားများတော့မှ အဲ့တော့ပါရမီဖြည့်ကျင်ထားတာပဲဘလူရှိမှသွားမေးကြမလို့လမ်းမှန်သွားတာပရိစ္ဆေသမုပ္ပါဆင်ញင်နဲ့နောက်ကြတော့ခန္ဓာကိုယ်မှာ ပေါ်သမျှတွေအဲ့ဒါမြတ်စွာဘုရားဉာဏ်တော်နဲ့ကြည့်တော့မြတ်စွာဘုရားကတော့ပါဠိပြည့်မြောက်နေတာပဲခဏကြည့်လိုက်တန်းရပါတော့အဲဆိုလိုတာကဒီဒိဋ္ဌိဖြုတ်ဖို့ဆိုတာကဒီခန္ဓာကိုယ်ရဲ့အရှိအမှန်တရားတွေကိုဘုရားမှမဟောရင်ဇန်နေအပေညင်နေရတော့လည်းပဲဒီအရှိမှန်တရားကိုမသိကြဘူး ရှိမှန်တရားဆိုတာယုတ်တည်ဉာဏ်တွေပါပဲအဓိကဟောက်ပြန်တဲ့သဘောခံစားတဲ့သဘောမှတ်သားတဲ့သဘောသိတဲ့သဘောတိုက်တွန်းတဲ့သဘောသိတဲ့သဘောဒီသဘောတွေဟာဒီခန္ဓာကိုယ်မှာရှိအရှိရှိတဲ့ရှိရဲ့မှန်လဲမှန်အဲ့ဒီအရှိမှန်တရားတွေကိုကိုယ်တိုင်သိအောင်ကိုယ်အကြောင်းကိုကိုယ်သိအောင်ပထမသဘာဝလက္ခဏာကိုသိတယ် နောက်ကြတော့မှတာမညလက္ခဏာဈာရမှာသင်္ခတလက္ခဏာလည်းရှိသေးတာပေါ့သင်ရှားတာကတော့သဘာဝလက္ခဏာတာမညလက္ခဏာသဘာဝလက္ခဏာဆိုတာသဘောကိုပြောတာရုပ်တည်နံနေသဘောတွေသတိပဋ္ဌာန်၄ပါးနဲ့ကာယဝေဒနာစေတသမထင်ရှားထင်ရှားရှုမှတ်တဲ့အခါကျတခုသူတော်ကောင်းတို့ရှုမှတ်နေတဲ့မှတ်လို့ကောင်းတာလည်းရှိတယ်မှတ်လို့မကောင်းတာလည်းရှိတယ်ကိုယ်ကမထူးဘူးလို့ထင်တယ်တောင်တက်တဲ့အခါမှာချက်ချင်းကြီးဟုံးလိုက်အပေါ်ရောက်ပါမလားသူတော်ကောင်းမရောက်ပါဘူး သို့တော်လည်းရောက်ဖို့မကျင်းသေးဘူးလားကျင်းသေးပါဘူးအဲ့ဒါလေးသိထားမှခြေလှမ်းလိုက်လှမ်းလိုက်လှမ်းလိုက်ဟာတောင်ထိပ်နဲ့ပြီးသွားတာနောက်သာမဆုံးနဲ့တက်သွားရောက်မှာပဲပြည့်တယ်လို့လည်းမရဘူးပြည့်တယ်မောဆိုသွားလိမ့်နားနေတာများလို့ရှင်လည်းမရောက်တော့ပုံမှန်လေးတက်သွားပုံမှန်လေးတက်သွားလို့ရှင်ရောက်သွားမှာပဲအခုတို့တော်အောင်လို့ဒါရှုမှတ်နေတာ မှတ်တိုင်းမှတ်တိုင်းမှတ်တိုင်းမှတ်တိုင်းအပယ်လေးပါးနဲ့ဝေဝေဝေဝေသွားတယ်နိဗ္ဗာန်နဲ့နီးနီးနီးနီးသွားတယ်သို့တော်လည်းပဲခုမှရှုမှတ်ခါစားဆိုတော့များသောအဖြစ်မှတ်တာမှတ်နေရတဲ့ဘာမှမဖြစ်ပါဘူးဘာမှမထူးပါဘူးဒီလိုထင်တာယောဂီတို့မှာတတိတွေဝရိယတွေတောက်လျှောက်ဖြစ်မနေဘူးလားဖြစ်ပါဘူးအဲ့ဒါလေမက်ကင်တွေပဲမက်ကင်၈ပါးထဲမှာပါတယ်လေတော်တမ္မာတတိတမ္မာဝါယမတမ္မာသမာဓိ တမာရီမဲ့ခင်သုံးပါပဲအဲ့တမာရီမဲ့ခင်သုံးပါရဲ့တမာသင်္ကပ္ပတမာဒိဋ္ဌိပညာကောမဖြစ်သေးဘူးလားတမာရီမဲ့ခင်သုံးပါရှုမှတ်ပွားများနေတဲ့အခါကျတော့ရှုမှတ်တိုင်းရှုမှတ်တိုင်းကာရကမဲ့ခင်၅ပါးအလုံးတစ်ပါး၅ရောက်အထိုက်လျောက်ထိုက်လျောက်သိသွားတာပဲဘုကွယ်ပြပြကြီးတော့မသိသေးဘူးပေါ့အခုဆိုသူတော်ကောင်းတို့အာယုံနဲ့မှတ်စိတ်နဲ့ကြိုက်ပြီးဆိုရင်သဘောလေးတွေထင်ရှားလာ အာယုံဆိုတာကအရှုခံမစိတ်ဆိုတာက ရှုညံရှုခံနဲ့ရှုညံရှုခံကရုပ်တည်နံနေပေါ်ရပေါ်ရသဘောတရားတွေရှုညံကတော်လို့ရှုမှတ်နေတတိနဲ့ပညာအဲ့ဒီအာယုံနဲ့မှတ်စိတ်နဲ့ရှုမှတ်တိုင်းရှုမှတ်တိုင်းချက်ချင်းကြီးတော့မကြိုက်သေးဘူးပေါ့လေနောက်ကြတော့အာယုံနဲ့မှတ်စိတ်ကြိုက်လာထိုင်နေထိတယ်ထိုင်နေထိတယ်ဖောင်းနေပိန်နေဆိုရင်လည်းဖောင်းနေပိန်နေပေါ့လေ မတ်ဆရာအာယုံနဲ့မှတ်သိစိတ်နဲ့ရစုပ်ပံတဲ့တဲ့အံခိုက်ကြလို့ရှိရင်တဲ့တဲ့တဲ့တဲ့ကြပါများလာလို့ရှိရင်တော့အောင်တို့မှတ်နေကြတာပဲနည်းနည်းစဉ်းစားကြည့်တာဘာသိမယ်ထင်တယ်တော့အောင်တို့အခုအခုမှတ်တဲ့ယောဂီအသစ်တွေယောဂီအသစ်တွေနည်းနည်းလေးညံဆိုင်တာဟောင်းတဲ့ပိန်နာရဲ့ထိုင်နာထိတာရဲ့ဟောင်းနာရဲ့ဟောင်းတယ်လို့မှတ်တဲ့စိတ်ကလေးရဲ့ပိန်နာရဲ့ပိန်တယ်လို့မှတ်တဲ့စိတ်ကလေးရဲ့ အဲ့လိုပြစ္ဆုတ်ပန်တဲ့အံကြိုက်အံကြိုက်ကြရင်အတိလေးပေါ်တယ်ဘာသိမယ်ထင်လဲယောဂီတို့သဘောလေးတွေသိတယ်ချက်ချင်းကြီးတော့ယောဂီတို့မဖြေနိုင်သေးဘူးပေါ့သဘောတွေသိတယ်လောလောဆယ်သိတာကအမှတ်တမဲ့ဆိုဘိုက်ကြီးဖောင်းနဲ့ငါဘိုက်ကြီးဖောင်းနဲ့ငါမှတ်တယ်ရှုမှတ်ပါများလာတဲ့အခါကျတော့ဖောင်းတယ်ဟိုကဖောင်းတယ်လားလေကဖောင်းတယ်လို့မှတ်လိုက်ပိန်ကြသွားရင်ပိန်တယ်လို့မှတ်လိုက်အံကြိုက်အံကြိုက်ကြပါများတဲ့အခါကျတော့ ငါတို့ဘိုက်တို့အဲ့ဒါတွေပျောက်ပြီးတော့လှုပ်ရှားတဲ့သဘောလေးပေါ်မလာဘူးလားလှုပ်ရှားတဲ့သဘောလေးရယ်မှတ်သိတဲ့သဘောလေးဝိပဿနာဆိုတာတရေ6တို့ကောင်းတို့ညာဆိုင်ထားနော်ဒီတရေ6ကနတ်ပြည်နဲ့နိဗ္ဗာန်ကိုပို့မှာမြတ်စွာဘုရားရဲ့တရားတော်မှာအရေးကြီးဆုံးတရားပဲဒီတရားသစ္စာတရားဆိုတာဒီသတိပဋ္ဌာန်အားထုတ်ရင်သစ္စာဆိုင်တာပဲ တော်ကောင်းတို့ဘုဟုတ္တတွေနဲ့အထိုက်အလျောက်ရုပ်တည်နံနေပဲငါကောင်းသူကောင်းမဟုတ်ဘူးဒါခွာပြီးသားတွေထပ်လည်းခွာပေးဦးမှာပဲအဲ့လိုဒိဋ္ဌိခွာပေးတာအတ္တတွေကိုရှင်းပြတာကဒိဋ္ဌိဖြုတ်တာအခုရှုမှတ်တာကိုပြောတာကအလုတ်ပေးတာတရားတော်ရဲ့အမိရပါပါလေအဲဒိဋ္ဌိဖြုတ်အလုတ်ပေးတရားဒိဋ္ဌိကလည်းမဖြုတ်လို့မရဘူးဒိဋ္ဌိကိုကြိုပြီးမဖြုတ်ပေးလို့ရှိရင် တက္ကရာဒိဋ္ဌိတန်ဆန်းကြီးနဲ့မင်းတို့ဝိပဿနာမှတ်နဲ့ဘာဖြစ်မှလဲပြောခံလိုက်ဒိဋ္ဌိခဏခဏဖြုတ်ပြောဘူးလားတော်တရားဝတရားနာနဲ့ဘာတွေပါလဲရုပ်တည်နံနေရုပ်တည်နံနေကသူ့အကြောင်းအားလျော်စွာအကျိုးတရားတွေဖြစ်နေအကြောင်းကြောင့်အကျိုးတွေဖြစ်နေတာတဖြည်းဖြည်းရှင်းသွားမယ်တခါလေအများကြီးရှင်းနိုင်လို့ရှင်အလုတ်ပေးရအလုတ်ကဒလကလုံနေရအလုတ်ပေးလက်ထဲထဲပြောနေတယ် ရောင်ကျိုးတွေရှင်းပြမယ်ဆိုဝိဇ္ဇာသင်္ခါရကြောင့်ဝိညာဏဥဇလနာဖသဝေဒနာအဲ့ဒါမရှိဘတော့တဏှာဥပါဒံကာမဘဝနောက်ဇာတိဇရာမရဏဥပပတ္တိဘဝအဲ့အင်္ဂါဆန္ဒပါးကိုလှည့်ပတ်ရှင်းရတာပဲအကြောင်းကျိုးကအကြောင်းကြောင့်အကျိုးဖြစ်တယ်အနိကဆုံးပြောရင်အတိတ်ကကံကြောင့်ကာမဘဝပစ္စယဇာတိဩကံကြောင့်ယုံနာအတိတ်တွေဖြစ်လာတယ် အယုံနာအသေးသေးဖြစ်တော့ကိုကအရဟတမအရဟတဘုံမရသေးတော့ကံတွေတစ်ခါထမဖြစ်ဘူးလားအဲကိလေသာတွေကံတွေထဖြစ်တာပဲအဲ့ဒီကံကြောင့်တစ်ခါနောက်တစ်ခါထပြီးဇာတိမရဘူးလားကံကြောင့်ဇာတိဇာတိကြောင့်ကံတစ်ခါဆက်ဆက်သွားလာကံကြောင့်နာယုံနာယုံကြောင့်ကံအတူတူပေါ့ဗျာဇာတိဆိုတော့လျုံနိုင်ရတာမလားဆိုတော့အဲကံကြောင့်နာယုံနာယုံကြောင့်ကံဘာမှပြပြန်နည်းရလျော်ဂျပတ်လည်းလဲသွားတာပဲပရိသတ်သမုပ္ပါဆိုတာအကြောင်းအကျိုးကိုပြောတာ ယုတ်ဒိဏနေအကြောင်းပြောဆိုတာတရားနာလို့သိလာတယ်တရားအားထုတ်တော့လည်းသိတယ်သူတော်အောင်တရားနာတဲ့အခါမြတ်စွာဘုရားဟောထားတဲ့ပြိဿသမုပ္ပါဒေသနာတော့အရှိကြီးပဲအများကြီးပဲတရားနာမှသိတာမို့အားထုတ်ရင်းနဲ့လည်းပဲအကြောင်းကျိုးသိရတော့လို့ဖောင်းနေပိန်နေဖောင်းနေပိန်နေမှတ်တဲ့အခါမှာစိတ်ဆက်ဆက်မှတ်လို့ရှိရင် ဖောင်းတဲ့သဘောလေးပေါ်လာလို့ဘယ်လိုမှတ်ရလဲဖောင်းတယ်လို့မှတ်ပိန်တဲ့သဘောလေးပေါ်လာလို့ပိန်တယ်လို့မှတ် ဖောင်းတာနဲ့ဖောင်းတယ်လို့မှတ်တာနဲ့ဘယ်သူကအရင်လာလဲဖောင်းတာဒါဖောင်းတာကြောင့်ဖောင်းတယ်ဆိုတော့မှတ်သိစိတ်ကလေးပေါ်လာတာမလားမှန်ပါဘူးဒါဖောင်းတာအကြောင်းပေါ့မှန်ပါဘူးမှတ်သိတာကအကျိုးအကြောင်းကိုပဋိစ္စလို့ခေါ်တယ်အကျိုးကိုသမုပ္ပတ်လို့ခေါ်တယ်အကြောင်းကိုပဋိစ္စသမုပ္ပတ်လို့ခေါ်တယ်အကျိုးကိုပဋိစ္စသမုပ္ပန္နလို့ခေါ်တယ်ဖောင်းတာနဲ့ပိန်တာအကြောင်းမျိုးပဲမလားတော်အောင်ဖောင်းတဲ့သဘောလေးရယ်ဖောင်းတယ်လို့မှတ်တဲ့စိတ်ကလေးရယ် ဖောင်းလာအကြောင်းဖောင်းတဲ့သဘောလေးပေါ်လာလို့ဖောင်းတယ်ဆိုတာမှတ်သိစိတ်ကလေးကပေါ်ရတာဒါခါလေးကမဖောင်းတော့ဘူးဘိုက်ကမှတ်မရဘူးတပြင်းနေကြီးလိုဖြစ်အဲ့ဒါကြတော့ဖောင်းတယ်ဆိုတော့မှတ်စိတ်ကလေးပေါ်ပါတော့အကြောင်းချုပ်သွားတော့အကျိုးလည်းချုပ်သွားတယ်အကြောင်းဖြစ်တော့အကျိုးလည်းဖြစ်တယ်ဟောထိုင်နေအထိတယ်မှတ်တယ်တောင်းနေတဲ့သဘောလေးရှိလို့ထိုင်နေထိတဲ့နေရာမှာတဲ့သဘောလေးပြောတဲ့သဘောလေးကပေါ်နေလို့ထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်ဒါလည်းအကြောင်းကျိုးပဲ အကြောင်းကျိုးထားလိုက်အောင်ပြစ္ဆုတ်ပံတဲ့တဲ့ရှုမှတ်နိုင်သဘောလေးသိပြစ္ဆုတ်ပံတဲ့တဲ့ရှုမှတ်နိုင်သဘောသိတရားနာတော့လည်းပဲယုတ်တိဏ္ဏနေယုတ်တိဏ္ဏနေခဏခဏနာထားရတယ်စာတက်တဲ့သူတွေစာရီတက်ထားရတယ်အများကြီးပဲယုတ်တိဏ္ဏနေယုတ်28ပါးတို့နာ53ပါးတို့အများကြီးပဲခွဲထားတာစာနဲ့ခွဲထားတာအခုဟာလက်တွေ့တိရဏပရိညာစာနဲ့ခွဲတာကညာတပရိညာဟူတိရဏပရိညာဖောင်းလုံးဖောင်းတဲ့ဖောင်းကြိုက်မှာဖောင်းတယ်လို့မှတ်လိုက်တော့ ဘိုက်တွေငါတွေမဟုတ်တော့လှုပ်ရှားတဲ့သဘောလေးရယ်မှတ်သိတဲ့သဘောလေးရယ်သဘောဆိုတာအကောင်းထဲမဟုတ်ဘူးနော်သတော်ဟောင်းတယ်ဆိုတာလှုပ်ရှားတဲ့သဘောလေးမလားလှုပ်ရှားတဲ့သဘောလေးရယ်မှတ်သိတဲ့သဘောလေးရယ်လှုပ်ရှားတဲ့သဘောလေးရယ်မှတ်သိတဲ့သဘောလေးရယ်ထိုင်နေထိတယ်ထိုင်တာတောင့်တဲ့သဘောလေးထိတာမာရပြောတဲ့သဘောလေးရှိတယ်တောင့်တာလေးမသိတာထားမာရပြောတာလေးတော့မရှိဘူးလားရှိပါတယ်အဲမာရပြောတဲ့သဘောလေးရယ်မှတ်သိတဲ့သဘောလေးထိုင်တယ်လို့ပြောတာဝေါဟာရ ထိုင်နေဆိုပြီးမာရဲပြောတဲ့သဘောလေးမတွေ့ရဘူးလားတော်တော်တွေ့ရအဲထိုင်နေဆိုတော့သူကထိနေတဲ့နေရာလေးကိုပြောတာဟုတ်လားထိုင်နေဆိုတော့တောက်အောင်တောင်းတောင်းညံမဆိုင်လို့မရအောင်နောက်ပိုင်းကျတော့သိကြတယ်ထိုင်နေဆိုတော့ခါလေးကတောက်အောင်နေတော်ပြောတော့ပြဉ္ညာနဲ့ပြောရတယ်နော်တောက်နေတဲ့သဘောလေးအပိုင်းခွေခွေအထက်ပိုင်းမတ်မတ်ကိုထိုင်နေလို့ချမ်းမြေဆရာတော်ဘုရားကြီးဖွင့်ထားတယ်အောက်ပိုင်းကခွေခွေအပေါ်ကမတ်မတ်ဒါထိုင်တာမလားဆိုတော့အဲထိုင်နေတာဟာတောက်တင်းတဲ့သဘောတောက်တဲ့သဘောရှိတယ် ထိတာကမာတဲ့သဘောပြောတဲ့သဘောရှိအထိုင်နဲ့ထိတယ်ထိုင်နဲ့ထိတယ်ဆိုတော့မာတဲ့သဘောသမို့ပြောတဲ့သဘောသွားသွားမသိဘူးလားတော်သိပါဘူးအဲမာတဲ့သဘောပြောတဲ့သဘောလေးရမှတ်သိတဲ့သဘောလေးမာတဲ့သဘောပြောတဲ့သဘောရမှတ်သိတဲ့သဘောလေးကဲအကောင်းထဲဒီပုံသဏ္ဍာန်တွေပါသေးရဲ့လားအဲအဲ့သဘောကိုပရမတ်လို့ခေါ်တယ်ပြစ္ဆုတ်ပန်တဲ့ရှုမှတ်နိုင်လို့ရှိရင်သဘောလေးတွေသိတယ်နောက်တစ်ခါကြွားတယ်လှမ်းတယ်ချတယ်ကြွားတယ်လှမ်းတယ်ချတယ် သူတော်ကောင်းတို့လမ်းသွားတဲ့အခါမှာလက်ကြီးတွေကာတာကာတာနဲ့မသွားနဲ့လက်တွေကိုဘေးကိုပြစ်မသွားနဲ့အတတ်နိုင်ဆုံးလက်ကိုရှေ့ကိုပိုက်ရင်ပိုက်နောက်ကိုနောက်ကိုပြစ်ထားရင်ပြစ်ထားလက်ကိုဘေးချထားတဲ့အခါကျတော့မှတ်အားမကောင်းဘူးဟိုဒီနေ့နီးသူဟာနဲ့သူတော့ရှိတာပေါ့လေဟိုမှကိုရီကိုရင်ငါတို့ပေါ့တိုင်းသွားလိုက်ပါတိတ်နှေးတရားမလို့သူနီးနဲ့သူပဲသူများနီးသွားပြောတရားမလို့သူနီးနဲ့သူ့နေရာကျသူ့လိုလုပ်ပေါ့ဟုတ်တယ်မလား ဓမ္မကြတော့ကျွန်တော်ကောင်းတို့လက်ကိုရှေ့ကိုပိုက်ထားရင်ပိုက်ထားလက်ပြင်းပြစ်ထားနောက်ကိုပြင်းလည်းပြစ်ထားအဓိကကခြေထောက်လှုပ်ရှားတာကိုရှုမှတ်ရမှာမလားမှန်ပါဗျာခြေထောက်လှုပ်ရှားရအောင်မရောက်ဘဲနဲ့လက်လက်တွေလွှဲနေတာကိုစိတ်ကရောက်သွားရင်ဒီခြေထောက်လှုပ်ရှားတာကိုထိထိမိမိရပါတော့မလားမရပါဘူးဗျာဧကဂရဆိုတော့တစ်ခုတည်းကိုဦးစားပေးပြီးတော့တစ်ခုချင်းတစ်ခုချင်းပြောင်းပြောင်းနေတာ ကျွတယ်လမ်းနဲ့ချတယ်ဆိုတာခြေတော်ကြီးကိုလည်းငုတ်မကြည့်အောင်နော်တော်ခြေတော်ငုတ်ကြည့်ရင်လည်းဇက်တင်ညောင်းလာတတ်တယ်ရှေ့၄တောင်တော့ပဲကြည့်ရအဲ့တော့လက်ကလေးပိုက်သွားမယ်လက်နောက်ပြစ်သွားမယ်ဆိုတော့လှုပ်ရှားတဲ့သဘောတွေမျက်စိလည်းမမိတ်နိုင်ဘူးတော်မျက်စိမင်းလည်းချော်လဲကုန်မယ်မျက်စိလည်းဖွင့်ထားရမယ်အဝေးလည်းမကြည့်နဲ့ဘေးလည်းမကြည့်နဲ့ဟာလားရှေ့၄တောင်မှလောက်ကြည့်ရှုတရားအာယုံပေါ်မှာရှုသိစိတ်ကိုစူးစူးဆိုင်ဆိုင်ထား နေရာတကာသုသူဆိုင်ဆိုင်ရှုမှရတယ်တော်အပေါ်ယံလေးရှာမှလို့မရသုသူဆိုင်ဆိုင်ရှုမှတော့မှ အရှုခံသဘောကိုသိသိချာချာသိခွင့်ရဘုရားတော်လို့ကြွတဲ့လမ်းနဲ့ခြားတော့အပေါ်ယံလေးရှာမှလို့ရှိရင်သဘောသိပါမလားသိပါပါဘုရားသဘောမသိရင်ငါသွားတယ်ငါသွားလို့ကောင်းတယ်မကောင်းဘူးဒါပဲသိမှာပေါ့တက္ကရာတိပြုတ်ပါတော့မလားစာနဲ့ပြုတ်အောင်လည်းမရဘူးနော်တော်လက်တွေ့ပြုတ်မှာ သွားနေတာကိုပဂတိမျက်စိနဲ့ကြည့်မယ်ဆိုယောက်ျားသွားနေတယ်မိန်းမသွားနေယောဂီတွေသွားနေတယ်တို့မလားဒါပဂတိမျက်စိနဲ့ပဂတိမျက်စိဆိုတာဒိဋ္ဌိမျက်စိဒိဋ္ဌိမပြုတ်တဲ့မျက်စိအဲတတ်မဲ့လို့ရှင်တဏှာပါပါလာတာပေါ့ဗျာယောဂီတို့ကဉာဏ်ပညာမျက်စိနဲ့ကြည့်ရမှာမလားဉာဏ်ပညာမျက်စိကကြွတယ်လှမ်းတယ်ချတယ်ကြွလာလေးနဲ့မှတ်တာလေးနဲ့လှမ်းတာလေးနဲ့မှတ်တာလေးနဲ့ချတာလေးနဲ့မှတ်တာလေးနဲ့အံကြိုက်အံကြိုက်ကြသွားရင်ခေါင်းကားခြေလည်းမပါတော့ဘူး လှုပ်ရှားတဲ့သဘောလေးရယ်မှတ်သိတဲ့သဘောလေးမှတ်သိတယ်ဆိုတော့ကြွတဲ့လမ်းနဲ့ချတယ်ဆိုတော့မှတ်တာမလားဆိုတော့မှန်ပါဗျာကြွတဲ့လမ်းနဲ့ချတယ်ဆိုတာဒါလှုပ်ရှားတဲ့သဘောလေးမလားလှုပ်ရှားတဲ့သဘောလေးရယ်မှတ်သိတဲ့သဘောလေးလှုပ်ရှားတဲ့သဘောလေးရယ်မှတ်သိတဲ့လှုပ်ရှားတဲ့သဘောခြေောက်ကြီးမဟုတ်တော့ဘူးဆိုတော့ငါလည်းမဟုတ်တော့ခြေောက်မဟုတ်ဘူးဆိုတော့ငါခြေောက်လည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဘာလဲဆိုတော့လှုပ်ရှားတဲ့သဘော လှုပ်ရှားတဲ့သဘောရဲ့မှတ်သိတဲ့သဘောရဲ့ကြွားတယ်လှမ်းတယ်ချတယ်ဆိုတော့မှတ်သိတဲ့သဘောမလားဆိုတော့မှန်ပါဗျာလှုပ်ရှားတဲ့သဘောနဲ့မှတ်သိတဲ့သဘောဆိုတော့သဘောပေါ်ရောက်မသွားဘူးလားသဘောဆိုတာပရမတ်ပဲလှုပ်ရှားတဲ့သဘောနဲ့မှတ်သိတဲ့သဘောပဲရှိတယ်ဟိလှုပ်ရှားတဲ့သဘောကယုတ်တရားမှတ်သိတဲ့သဘောကနန္တရားဩယုတ်တေနန္ဒီပွာလာနေကြတာပဲယောက်ျားတွေမိန်းမတွေဟုတ်သေးရဲ့လားဟုတ်ပါပါ

သွားခြင်းတဲ့စိတ်ကြောင့်သွားတဲ့ရုပ်တွေဖြစ်တာမလားသတော်ရက်ခြင်းတဲ့စိတ်ကြောင့်ရက်တဲ့ရုပ်ဖြစ်တယ်ထိုင်ခြင်းတဲ့စိတ်ကြောင့်ထိုင်တဲ့ရုပ်ဖြစ်တယ်အိတ်ခြင်းတဲ့စိတ်ကြောင့်အိတ်တဲ့ရုပ်ဖြစ်တယ်ပြောခြင်းတဲ့စိတ်ကြောင့်ပြောတဲ့ရုပ်တွေဖြစ်လာတယ်ဒါလို့မလားအဲ့လိုအကြောင်းကျိုးတွေရောရုပ်သဘောနာမ်သဘောတွေရှုရင်းမှန်ရင်းနဲ့သိသိရသိအောင်လို့လည်းပဲအဲရှုမှတ်ရစာထဲမှာလည်းရေးထားတာပဲသွားကျင်တာကနန်သွားတဲ့ဟန်ကယုတ်သူမဟုတ်ငါမဟုတ်သွားတာနန်နဲ့ယုတ်ဒါလည်းငါလေးတွေအများကြီးပဲဟောဒါက ဆရာတော်ကြီးတွေသိလို့ပြန်ရေးထားတာယောဂီတို့ကအဲ့ဒီစာအတိုင်းကိုယ်တိုင်သိဖို့ကိုယ်တိုင်သိဖို့အတွက်တဲကြီးခံပြီးတော့ရှုမှတဲကြီးတော့ခံရတယ်ဆိုတော့ဟုတ်တယ်မလားတဲကြီးခံရတယ်တဲကြီးခံရတယ်ဆိုတာမရှုမမှတ်တဲ့သူကတော့မပင်မဘူးပေါ့စွန်းစားတာပဲဖြစ်ဖြစ်သွားတာလာတာပဲမရှုမမှတ်တဲ့သူကတော့နေ့တော့နေ့နေ့သွားတာပဲမရှုမမှတ်ရင်တက်တာတယ်နော်သူတော်အောင်တက်တာတော့ဘာမကွာတော့အဲဒိဋ္ဌိမကွာဘူး တမာရီတီထောင်ပြီးလို့မမှတ်ဖဲနဲ့ကြည်သွားတာကတမျိုးသူနိသူဟန်နဲ့မှန်တယ်နော်ဆိုတော့နာဂန်ဆရာတကြီးနီးဂုရုကြီးကိုရင်ငါပြတဲ့နီးတမထထူတော်ပြီးတော့ခန္ဓာကိုယ်ညံဆိုင်ပြီးသွားလာနေတာမလားသူနိသူဟန်နဲ့မှန်တယ်ဘာလို့သူကတမာရီရှိနေတာဟုတ်တို့ကတမာရီနဲ့အတွဲလိုက်သွားတာမလားတွဲလိုက်သွားတာကိုနိကိုဟန်နဲ့ဒါကြတော့ရှုမှတ်ရတယ်ကြွားတယ်လှမ်းတယ်ချတယ်ဖြည်းဖြည်းတက်တာသွားရတယ်မြန်မြန်ဆန်သွားလို့မရအောင် မင်းစကံသွားလို့ရှိရင်ဘာဖြစ်သွားမယ်ထင်လဲအာယုန်နဲ့မှတ်စိတ်နဲ့မကိုက်တော့အာယုန်နဲ့မှတ်စိတ်နဲ့မကိုက်လို့ရှိရင်သဘောတရားကိုပပနေနေသိပါသဘောတရားဆိုတာရုပ်တည်နံတွေကိုပြောတာဆိုတော့အောင်လို့အာယုန်နဲ့မှတ်စိတ်မကိုက်ဘဲနဲ့ရုပ်တည်နံတွေမသိတော့ဘူးလားပြောစာလို့တော့သိတာပေါ့စာသင်ထားရင်28ပါးတို့53ပါးတို့ရှုပ်ချက်ခနေတာအမေဗိဓမာ9ညအကုန်သိတယ်သင်တတ်တာပဲဟုတ်တယ်မလားအဲကိုတို့ကြတော့သိပါတော့မလား ကိုတို့ရဲ့အာယုံနဲ့မှတ်စိတ်နဲ့ကြိုက်မှသဘောကိုသိတယ်အာယုံဆိုတာကရုပ်တင်တယ်ကိုပြောတာပြောပါမယ်ဟုတ်လားမှတ်စိတ်ဆိုတာကတတိပညာကိုပြောတာကြွားတယ်လှမ်းတယ်ချတယ်ကြွားလိုက်ကြွားတဲ့သဘောကျွန်တော်ကလေးပြင်လိုက်ကြွားလိုက်ဟောလှမ်းရင်လှမ်းတယ်လှမ်းတဲ့သဘောလေးနဲ့လမ်းတယ်လို့မှတ်လိုက်တဲ့စိတ်ကလေးချတယ်နဲ့ချတယ်လို့မှတ်တဲ့စိတ်ကလေးနဲ့ကြိုက်ခနဲ့ကြိုက်ခနဲ့ကြိုက်ခနဲ့ကြာ ယေသူတော်ရှင်မသီဆရာတော်ဘုရားရဲ့ဘလို့ဥမာပေးထားလဲဆိုတော့အာယုန်မစိတ်ကြိုက်တာ哦အုတ်နံရံကြီးကိုရှွန့်ပြော့ပြော့နဲ့ပေါက်လိုက်သလိုဘတ်ဘတ်နဲ့ကတ်ရှွန့်ပြော့ပြော့နဲ့ဆိုတော့ပြစ်လိုက်တိုင်းကတ်နေတယ်မလားအဲ့ဒီလိုပဲတဲ့အာယုန်မစိတ်နဲ့ကြိုက်ခနဲ့ကြိုက်ခနဲ့ဟိုပေါ်လာတဲ့အာယုန်နဲ့မှတ်လိုက်တာနဲ့အန်ကြိုက်အန်ကြိုက်ကြသွားအဲ့ဒီပေါ်လာတဲ့အာယုန်တွေကိုရှုသိစိတ်ကတခါတည်းမြုပ်ဝင်သွားစူးစိုက်ရအပေါ်ယံလေးရှာလို့လို့မရဘူး စူးစိုက်စရာမလိုဘူးဆိုတာရမ်းပြောတာမယုံနဲ့အဲ့ဒါစူးစိုက်ရတယ်ဆိုတော့ကောင်းချမ်းမြေ့စရာတော့ဘုရားကြီးအလုပ်ပေးလဲနာကြည့်အာယုံနဲ့မှတ်စိတ်ကအာယုံတွေကိုရှုစရာအာယုံတွေကိုရှုသိစိတ်ကတခါတည်းမြုပ်ဝင်သွားအောင်ကိုစူးစိုက်ရတယ်ဒါမှရှုရအာယုံကိုသိမှာပေါ့ဟောင်းနဲ့ပိန်နေဆိုအပေါ်ရန်လေးရှံမှတ်ရင်သူတော်ကောင်းတို့ဟောဟာရလေးပေါ်တင်းနေရင်လှုပ်ရှားတဲ့သဘောသိပါသိပါပါဟောင်းနဲ့ပိန်နေဆိုတာလှုပ်ရှားတဲ့သဘောမလားမှန်ပါပါ အဲ့လှုပ်ရှားတဲ့သဘောမှာသိတရားတွေအများကြီးပဲစဖောင်းနေရတစင်ချင်းတစင်ချင်းဖောင်းလာတော့အာယုံမစိုက်ထားလို့ရှင်ဩအစင်းနဲ့ပြောင်းလဲနေတာကိုဆိုတာမသိနိုင်ဘူးလားသိနိုင်ပါရဲ့ဗျာအာယုံစိုက်တဲ့သူကသိတာစိတ်အားစိုက်တဲ့သူကသိတယ်စိတ်အားစိုက်ချိန်သားကြိုက်ဒါရွှေတော်ဘုန်းဆရာတော်ဘုရားကြီးအမြဲတမ်းအလုပ်ပေးတဲ့ခါစိတ်အားဆိုင်ချိန်သားကြိုက်ချိန်သားကြိုက်ဆိုတာရှုတရားအာယုံကိုရှုသိစိတ်ကတဲ့နဲ့ရှုမှ စိတ်ကူးရင်လို့မရဘူးเนาะဆိုတော့ရှုစရာအာရုံပေါ့ရှုသိစိတ်ပြစ္ဆုတ်ပံတဲ့တဲ့ရှုနိုင်မှာဟိုစိတ်ကူးဒီစိတ်ကူးဆိုပြစ္ဆုတ်ပံမတဲ့ရင်သဘောသေးချာမသိဘူးစာနဲ့ဖတ်ကြည့်ရင်တော့သိတာပေါ့ကိုယ်တွေ့မသိဘူးပြောတာဟုတ်လားအာယုံနဲ့မစိတ်နဲ့အဲ့ဒီအာယုံမောကိုစိတ်အားအကုန်စုစည်းပြီးတော့အားထုတ်တယ်ဆိုတာတတိအားတွေဝရိယအားတွေပညာအားတွေအကုန်ထုတ်ပြီးတော့ဒီအာယုံရဲ့သဘောကိုသိအောင်စွတ်စွတ်ဆိုင်ဆိုင်ကြည့်တာဆိုတော့ အာယုံဆိုတာဘာကိုပြောတာလဲရုပ်ဉာဏ်တွေကိုပြောတာလှုပ်ရှားလိုက်ပူလိုက်အေးလိုက်စိတ်ကူးလိုက်စဉ်းစားလိုက်ဒါရုပ်ဉာဏ်တွေမလားရုပ်ဉာဏ်တွေအရှုခံရုပ်ဉာဏ်တွေဝိပဿနာဘူမိလို့ခေါ်တယ်အဲ့ဒီအရှုခံအာယုံတွေကိုကိုထွေးသိအောင်ခန္ဓာညာရောက်အတိမျိုးဖြစ်အောင်အရှိနဲ့အတိနဲ့ကြိုက်အောင်ဝိပဿနာဉာဏ်ဖြစ်အောင်ဆိုတာအဲ့ဒီအာယုံရဲ့သဘောကို စာအုပ်တွေကဖတ်တဲ့အတိမျိုးမဟုတ်ဘဲနဲ့ကိုယ်တိုင်သိအောင်စိုးစိုက်မှသိမှာပေါ့မစိုးစိုက်ဘဲနဲ့သိပါမလားတော့ဖောင်းတဲ့သဘောပိန်တဲ့သဘောကိုစိုးစိုက်ရတယ်တော့အောင်စိုးစိုက်တော့မှအမြဲတမ်းကြီးလည်းမစိုးစိုက်နိုင်ဘူးကြာတော့ခေါင်းမူတာလို့ပါတော့ခဏနာတစ်ခါပြန်စိုးစိုက်လို့စိုးစိုက်ရတယ်အလုပ်လုပ်တဲ့အခါမှာလေအဲအဲ့လိုစူးစိုက်ရတယ်စူးစိုက်တဲ့အခါကျတော့ဩသဘောတွေကိုစူးစိုက်တော့သိတယ် ဟောင်းတာပိန်တာပဲဖြစ်ဖြစ်ကြွတာလှမ်းတာချတာပဲဖြစ်ဖြစ်ရက်တယ်ထိတယ်ရက်တယ်ထိတယ်ပဲမှတ်မှတ်မတ်တရမှတ်တဲ့ရှင်ပြားတွေလည်းရှိတယ်မတ်တရမှတ်တဲ့ယောဂီတွေလည်းရှိတယ်ရက်တယ်ထိတယ်ရက်တယ်ထိတယ်ဆိုတော့ဘာလေးထင်ရှားပါလေဆိုတော့တောင်းတဲ့သဘောလေးမထင်ရှားဘူးလားအောက်ကထိတဲ့သဘောလေးမထင်ရှားဘူးလားနောက်ကြတော့ပူတာတွေနာတာတွေမထင်ရှားဘူးလားဗျာယောက်ျားမိန်းမတွေထင်ရှားရဲ့လားခေါင်းကားခြေလက်ထင်ရှားရဲ့လား ပူရာတွေနာရာတွေမထင်ရှားဘူးလားမထင်ရှားပါဘူးပူရာနာရာတွေကိုကင်ပြလို့ရရဲ့လားမရပါဘူးအဲ့ဒါပရမတ္ထသဘောဉာဏ်နဲ့သိရမှာအဲ့ဒါဆိုတော့ရက်တယ်ထိတယ်ရက်တယ်ထိတယ်ဒါဆိုဝေါဟာရဆိုတာဒီလိုပဲရှိတဲ့အတိုင်းဆိုပေးရရက်တယ်ထိတယ်သွားရင်လည်းသွားတယ်မြတ်စွာဘုရားလည်းလိုပဲဟောတာပဲကိစ္ဆံတော်ဝကိစ္ဆံမိနိပသနာတိသွားရင်သွားတယ်ဆိုတာကတော့ဝေါဟာရနဲ့ဆိုတာအဲ့ဝေါဟာရပေါ်တင်းမနေသင့်နဲ့နော်သူတော်ကောင်းတို့ အဲဒီဝေါဟာရနဲ့တတ်မှတ်ထားတဲ့သဘောကိုရောက်အောင်အာယုံစူးစိုက်ရစိတ်ကိုစူးစိုက်ရအရှုခံအာယုံတွေကိုမြို့ဝင်သွားအောင်မြေပြော့ပြော့ကိုလှန်နဲ့ထိုးချတယ်လို့တခါလဲမြို့ဝင်သွားအောင်အာယုံစူးစိုက်ရအဲ့လိုစူးစိုက်တော့မှဩသဘောတွေကိုဆိုတာသိလာသဘောတွေကိုဆိုတာဘာပြောတာလဲရုပ်တည်နံတွေကိုဝိပဿနာမှာရုပ်တည်နံတွေရုပ်တည်နံတွေတောက်လျှောက်ဟောနေမလားသူတော်အဲအဲ့ဒါစာနဲ့ဟောတာ ယောဂီတို့ရှုမှတ်တဲ့သူကကိုတို့သိတယ်အခုထိုင်နေတယ်ထိုင်နေထိတယ်မှတ်တဲ့ခါကျတော့မာရဲပြောတဲ့သဘောလေးရမှတ်သိတဲ့သဘောလေးရမထင်ရှားဘူးလားထိတဲ့နေရာလေးမှာမာရဲပြောတဲ့သဘောရှိတယ်လေထိုင်နေဆိုတာတောက်တဲ့သဘောလေးသူတော်အောင်လို့တော်တော်လေပြတ်ရင်မထိုင်နိုင်ဘူးဟုတ်တယ်မလားလေကထောက်ကန်ထားတာထောက်ကန်ဝါရောလို့ခေါ်တယ်ထောက်ကန်ဝါရောကထောက်ကန်ထားလို့တော်တော်မမတ်ထိုင်နိုင်တာမလားအဲ ထောက်ကံဝါရောမရှိတော့ဘူးလေပြတ်ပြီးတော့ပလက်လန်းနေရောထိုင်လို့မရဘူးဟုတ်ထောက်ကံဒါပဲနဲ့အဲ့ဒါနူးညံ့တယ်တောင်းတောင်းမသိဘူးထိတဲ့နေရာလေးကတော့ထင်ရှားတယ်ဟုတ်တယ်မလားထိုင်နေထိတယ်ထိုင်အဲ့ထိတဲ့နေရာလေးမှာဝေါ်ဟာအရာတော့ထိတယ်သိရမှာက မာတာရှိတယ်ပြော့တာရှိတယ်အောက်ကနူးနူးညံ့ညံ့ဆိုရင်တော့ပြော့တာပေါ့ဗျာဟောမနူးညံ့ဘူးဆိုရင်တော့မာတာပေါ့နူးညံ့မယ်နဲ့ကြာတော့လဲမာလာတာပဲမလားမာလာတယ်ပူးတာတယ် အဲ့သဘောရဲ့မှတ်သိတဲ့သဘောရဲ့ဆိုတော့အကောင်တည်းရှိသေးရဲ့လားရှိပါဘူးဗဂရိမျက်စိနဲ့ကြည့်တော့ယောက်ျားတွေထိုင်နေတယ်မိန်းမတွေထိုင်နေတယ်တန်ဃာတွေထိုင်နေတယ်သီလရှင်တွေထိုင်နေတယ်တုံးုံထိုင်နေတယ်အချို့ကလည်းတင်မလုံးတွေထိုင်နေဘူးဘူးထောင်ပေါင်ကတော့မထိုင်နဲ့ပေါ့ဗျာမင်းတို့ဖွေစုံနဲ့တော်သေးတယ်ဟလားဗုဒ္ဓဘာသာတွေဆိုတော့ကျုံကျုံထိုင်ရတယ်ဗျဘာသာကြားဆိုရင်တော့ထိုင်နေလို့ထိုင်ဘလို့နေနေပေါ့ဗျာဗုဒ္ဓဘာသာဆိုတာဓမ္မဂါရဝထားရတယ် ကိုကနိုင်ငံခြားရောက်တာနဲ့ပဲကိုကိုနိုင်ငံခြားစိတ်မပေါက်နဲ့ဗုဒ္ဓဘာသာဆိုတာဗုဒ္ဓဘာသာလိုနေရတယ်အဲ့တော့ကိုကရှုမှတ်လိုက်တဲ့အခါကျတော့မှတ်သိစိတ်ကလေးရဲ့ဟလားမှတ်သိစိတ်ကလေးရဲ့မာတဲ့ပြောတဲ့သဘောလေးရဲ့နှမျိုးမထင်ရှားဘူးလားထင်ရှားပါဘူးအဲမာတဲ့ပြောတဲ့သဘောလေးကယုတ်တရားမှတ်သိစိတ်ကနန္တရားဟောယုတ်တဲ့ဉာဏ်နဲ့ယုတ်တဲ့ဉာဏ်နဲ့ဆိုအော်ဟုတ်ပါလားဆိုရှင်းမသွားဘူးလားရှင်းပါပါ အဲ့ဒါကိုတွေ့သိတဲ့ဉာဏ်အဲ့ဒါခန္ဓာဉာဏ်ရောက်ခန္ဓာဉာဏ်ရောက်အဲ့ဒါအရှိနဲ့အသိဆိုတာရှိနေတာလဲရုပ်တင်နာနေပဲရှိတာပဲယောက်ျားမိန်းမရှိမှမရှိတာပရမတ္ထနဲ့တည်းပြောတာနော်သူတော်ရှိတာကလည်းပဲယုတ်နံရှိတယ်သိတာကလည်းယုတ်နံကိုသိတယ်အရှိနဲ့အသိနဲ့ကြိုက်မသွားဘူးလားကြိုက်ပါဘူးအဲအရှိနဲ့အသိကြိုက်ပါအဲ့ဒါဝိပဿနာပဲယုတ်တင်နဲ့ပထမသဘောသိတယ်ဒါနဲ့ဝိပဿနာဉာဏ်မရင့်ကျက်သေးဘူးအများကြီးကြံသေးတယ်နော်သူတော်အောင်လို့ အဲ့ဒီသဘောလေးတွေကိုဆက်ဆက်ဆက်ဆက်ပြီးတင်းကြီးခံပြီးရှုပါများတော့မှသဘောလေးတွေကပြောင်းပြောင်းမနေဘူးလားတော်အောင်ခုတနေ့လုံးကြည့်ပါလားတော်အောင်တော့ကြထိုင်တော့ကြမတ်တရတော့ကြဈဉ္ဉံလျှောက်တော့ကြပြန်ထိုင်တော့ကြသုံးပေါင်းခေါက်တော့တွားပြန်ပြီပြန်လာအတန်ရှင်းရလို့တော့ပြန်ထိုင်ဘာဖြစ်နေတာလဲအဲ့ဒါပြောင်းပြောင်းလဲနေတာမလားတော်အောင်ဟိုကလောကဒီကလောကပြောင်းလဲပြောင်းလဲနေတယ် ဘယ်တရားနာပြန်ပြီတရားထိုင်လို့ညောင်းရတယ်ကြားတယ်တရားတရားနာပြန်ပြီဟုတ်လားလေပြန်တန်တွေကနားကြီးရတယ်ကြားတယ်တရားအော်တော့ခဏနားကြီးပြန်ပြီအမျိုးမျိုးကြောကောင်းတော့ပြောင်းမနေဘူးလားပြောင်းရုပ်တည်နံလေးအမျိုးမျိုးပြောင်းတယ်မျိုးမျိုးပြောင်းနေတာဟိုအခုကတော့သိမသိသေးဘူးပေါ့ဟောဒါပေမဲ့အချိန်ပုံရှိတဲ့လူတွေသိတယ် မှတ်ပါများရင်သူတော်ကောင်းတို့အဲ့ဒီဉာဏ်တွေတိုးတက်လာမယ်ခံမလို့မရဘူးလားဝိသင်းကိုအားနာပြီးခေါင်းငိမ့်နေရမလို့ဘူးကိုယ့်ဘက်ကိုကိုယ်ဉာဏ်နဲ့ကိုယ်ဆုံးဖြတ်ကြည့်အခုနည်းနည်းသိနေပြီလေအခုသူတော်ကောင်းတို့ရှုမှတ်တော့အထိုက်အလျောက်နည်းနည်းပါးပါးမသိဘူးလားသိပါဘူးဒီတိုင်းဆက်သွားရင်ဓာတ်တဲ့ဘက်ကသိမယ်ဆိုတော့မကျိန်းသေးဘူးလားသိပါဘူးအဲအဲ့ဒါနီလမ်းမှန်လို့ပေါ့သူတော်ကောင်းတို့နီလမ်းမှန်မှန်ရင်ဘယ်သိမလဲ ဟုတ်တယ်မလားနီလန်မှန်းနေတယ်ကိုကဆက်လျှောက်ဖို့ပဲလို့ပါပမိတ်တရဲ့ကိရိယာပရိယာနိဆိုတာဒီလုံအားလျော့တာရဲ့မိတ်ဆွေမှားတာအဲ့နှစ်ခုရောက်လုံအားလျော့လို့ရှိရင်လည်းအပြည့်စုံမကြိုးစားရင်လည်းမရဘူးမိတ်ဆွေမှားရင်လည်းမရဘူးတနည်းအားဖြင့်ဆရာကမညံပုံညာရောက်အောင်မဟုတ်ပေရင်လည်းတပည့်မရဘူး ဆရာကတော့မညံဘုံညာရအောင်ညွှန်ကြားတယ်မြတ်စွာဘုရားဆိုပါတော့ယေသူတော်ရှင်မာသီဆရာတော်ဘုရားကြီးတို့မညံဘုံညာရအောင်အပြည့်စုံညွှန်ကြားထားတယ်မလားမှန်ပါဗျာကိုကအပြည့်စုံမလို့ရင်ရပါမရပါဘူးဗျာတချို့ကြတော့တပည့်ကကြိုးစားခြင်းတပည့်အယံတရားတရားတက်တဲ့အကုန်လုံးအလုပ်ဒီပါနေစွန့်အကုန်တချို့ဆိုရင်ကျောင်းဆရာမတွေဆိုကြီးညိုဖို့ကောင်းတယ်ဘုရားတို့ကျောင်းတွေမှာလည်းရှိပင်းစင်အောင်မယူဖတ်လိုက်တာဟာလေဖတ်ပြီးကြိုးစားတာအဲ့ဒါမျိုးတွေသရတရားတွေအမှန်တန်ရှိကြတယ် တချို့ဆိုလဲတတ်မတော်အရာရှိတွေထွက်ပလိုက်ကြတာဟာလဲပင်စင်တော်မယူဘာလို့တို့ကတော့ပိုးရွတ်တွေ့နေတာ哦တို့ကအနိစ္စဒုက္ခတွေကိုယ်တိုင်တွေ့အဲ့ဒါခါဖွက်ပြီးတော့လုတ်တာပဲအဲ့တော့လုတ်တဲ့အခါမှာတချို့ကပြပေးတဲ့သူကသေချာပြမျိုးလေထွက်သွားဟဲ့လားအလုံးလုံးခါမှပဲတက်တာတဲ့နီးလိုက်သွားရောတကယ်ကြိုးစားမလို့လာပင်နဲ့ဆိုညွှန်ကြားတဲ့သူကမှားရင်လည်းမရဘူးနော်သတော်မှန်ပါပါ ရန်ကုန်မှာလည်းတချို့တထိုင်နဲ့တမက်တပိုရတာရှိသေးတယ်ဒါဦးဇင်းတို့ကိုယ်တိုင်သွားထိုင်ထားတာအဲ့ဒါအဲဘယ်နေရာလို့ပြောလို့မသိတော့ဘူးပေါ့ဗျာသွားထိုင်တာအဲ့ဒီမှာတရုတ်မျိုးသမီးတွေထိုင်နေတာလည်းအများကြီးပဲလက်တွေကားပြီးတော့တို့ကြီးတွေဖြစ်နေတာလေအဲ့တော့ထူးခြားတော့ဦးဇင်းတို့ဝင်စမ်းကြည့်တယ်အဲ့ဒါဆိုတထိုင်နဲ့ရတယ်ဟာတိတ်ကောင်းပေါ့ကွာလို့ထိုင်တာပေါ့ဟုတ်တယ်နော်တထိုင်လဲတနာရီလဲပြည့်တယ်ပြီးတော့တခါတည်းပယ်ကားပိတ်ပြီးတဲ့အရှင်မြတ်စိတ်အေးတော့ အဲ့လိုများယောဂီတို့အဲ့ဒါလေအဲ့နေရာမျိုးမသွားကြဘူးလားသွားကြင်သွားပေါ့ဗျာအဲ့ဒါအဲ့ဒါလေးတဖြည်းတဖြည်းဖြည်းနဲ့အဲ့လိုသာသနာပတယ်ဆိုအဲ့လိုတွေဖြစ်လာတာအမတန်လေးနဲ့တဲ့တရားကိုတဏှာကြီးနဲ့ဗျာအစတော့9ရက်10ရက်ဆိုတော့မြန်လိုက်တာအောင်မလဲအခုမှတဏှာကြီးဆိုတော့ဒုံမြန်နဲ့တော့မြန်နေအဲတဏှာကြီးတဲ့ကိစ္စအပြီးရောတစ်ခါလောက်ပလိုက် အဲ့တော့သူ့ကိုယ်သူပြီးတယ်ထင်တော့ဆက်ပြီးမလုပ်တော့ဘူးပေါ့ဗျာမနာဘူးလားမနာပါဗျာရသင့်ရလိုက်တဲ့တရားဆုံးရှုံးတာသူ့ကိုယ်သူစိတ်ကြီးဝင်သွားပြီသူရပြီထင်သွားတာဘာမှမရဘူးတမာတိတော်ကဗျာသားမှမရသေးဘူးနည်းနည်းလေးရသေးတယ်အဲ့ဒါကိုရပြီလုပ်လိုက်တယ်အဲ့ဒါမျိုးတွေအများကြီးဖြစ်နေတယ်အဲ့ဒါမျိုးယောဂီတို့မှမားနေတယ်အဲ့ဒါဘလူပဲဟောကိုညံလေးနဲ့ချင်းငိမ်ပြီးတော့ကြုံဘုရားရှင်တို့ပြောတာလည်းပဲချင်းငိမ်ပြီးကြုံကိုကလည်းကိုလက်တွေ့တရားနဲ့စာတွေ့နဲ့ညှိနှိုင်းပြီးတော့ကြုံ ပြောတိုင်းကိုတခါတည်းအတင်းအာရမမျက်စိမိတ်မယုံခိုင်းကိုယ်တိုင်လုပ်ကြည့်အဲဒီလိုသူတော်ကောင်းတို့ကြိုးစားပြီးတော့ရှုမှတ်တဲ့အခါကျတော့အခုအ ਨੇ အချင်းသဘောလေးတွေပေါက်လာဩတတိလေးတွေကောင်းလာတယ်ဟောနှစ်မျိုးပေါ့ရှုမှတ်လို့ကောင်းတာရှိတယ်မကောင်းတာရှိတယ်ရှုမှတ်လို့မှတ်ရင်းနဲ့မှတ်မကောင်းတာလည်းရှိတယ်အဲညင်းငွေတာလည်းရှိတယ်ပြင်းတာလည်းရှိတယ်မှတ်ကောင်းတာလည်းရှိတယ်နှစ်မျိုးတစ်ခါလေးမတွေ့ရဘူးလားသူတော်မှတ်ကောင်းတာလည်းရှိတယ်မှတ်မကောင်းတာလည်းရှိတယ် မှတ်ကောင်းတဲ့အခါမှာတခါပြန်တမာဒီလေးလေအနေချင်းလေးရသွားတာမရှိဘူးလားရှိပါဘူးအဲတမာဒီလေးအနေချင်းရပါဆိုတော့တို့ကိုကိုကိုတို့တရားကိုကိုယ့်ဘာကိုမှတ်တာသူများပြောတာမဟုတ်ကိုတို့တရားကိုတို့တို့ရှုမှတ်တဲ့အခါမှာတို့လေးဖြစ်သွားတယ်တို့လေးဖြစ်သွားတယ်အဲ့လိုဆိုဒီအတိုင်းဆက်ရှုမှရင်ဓာတ်ရမကအသိဉာဏ်တွေတိုးပွားမယ်ရင့်ကျက်လာမှာဆိုမကျိမ့်သေးဘူးလားကျိမ့်ပါဘူးဗျာအဲတို့တို့အလုပ်လုပ်ရမှာကိုယ့်ရဲ့ထဲခဏလေးတော့ကြပြန်ရမှာ ကိုတို့တရားကိုသေချာမှတ်သွားဒီလမ်းစဉ်မှန်ပြီဆိုရင်အခြေအနေမပေးသေးလို့အပြည့်အဝမလုံနိုင်တော့လည်းပဲလမ်းသိသွားရင်ဆက်လုပ်တော့ဗတရေသေမဲ့သူကြီးပဲမလားမှန်ပါပါအဲမသေးခင်တရားရတော့မကောင်းဘူးလားမှန်ပါပါအဲ့တော့သဘောတရားလေးတွေပဲဟောရှုခံတဲ့သဘောပဲရှုညာတဲ့သဘောပဲသဘောလေးတွေတရားလည်းနာရတယ်ကိုယ်လည်းရှုမှတ်ထိုက်လျောက်သိပြီ အဲ့ဒါကိုဇက်တိုက်ဇက်တိုက်ဇက်တိုက်ရှုမှန်ဟောပြောင်းသွားတစ်ချိန်ပြောင်းသွားတစ်ချိန်ပြောင်းသွားအခုကတော့သိမသိသေးဘူးပေါ့ဗျာအခုသိတာတော့ဘာသိလဲဆိုနာရကျင်နာတွေပဲသိတယ်မလားတော်အဲနာရကျင်နာတွေလည်းတရားတွေပဲဒီခန္ဓာကိုယ်ရဲ့အရှိတွေပြရမှာမလားတော်ထိုင်းတာဘလို့ပဲထိုင်းမတ်တပ်ပဲရရထိုင်းပဲထိုင်းတိုင်းဘလို့ပဲပြောင်းပြောင်းပြောင်းမြင်တယ်လို့ပြောင်းနားနေတာပဲဟုတ်တယ်မလားပြောင်းလဲခဏသက်တာမလားလို့ပြောင်းလိုက်တယ် ပိုးနာဟုတ်တယ်မလားအဲဟိုဘက်ပြောင်းလဲနာဒီဘက်ပြောင်းလဲနာတာပဲအဲကိုယ့်ရက်ကိုကိုယ်ဘာလို့အောင်းမိသွားတာပေါ့ဗျာဟုတ်တယ်မလားဆိုတော့ဒါနိဗ္ဗာန်ရောက်မဲ့တရားဘယ်လောက်ဒုက္ခရောက်ရောက်ကြိုးစားကြသတော်ကောင်းလို့အဲ့ဒီနာကျင်ကြိုက်ခဲနေတာသူတော်ကောင်းတို့ခန္ဓာကတရားဟောတယ်မဟုတ်ချေတော့ဘုရားကြီးဟောတဲ့တရားဆိုတော့အသိကောင်းတာခန္ဓာဟောတဲ့တရားကိုနားထောင်ကြတယ်တိတ်ခွေတွေမှာမပါဘူးလားအတူတူပဲဆရာတော်ဘုရားကြီးသစ္စာဆိုင်အောင်ကိုနိကိုဟန်နဲ့ပြရတာဘုရားတရားကြီးပဲအမှန်ကြီးပဲ သူတော်တို့ခန္ဓာကိုယ်ကပြနာတယ်၊ကြိုက်တယ်၊ခဲတယ်၊အောင့်တယ်အခုတရားနာတော့မချိမဆန့်ဖြစ်နေတယ်တချို့ဆို။ဘာဖြစ်နေတာလဲအဲ့ဒါ။ခန္ဓာကိုယ်ကနှိမ့်ဆက်နေမလား။မှန်ပါဗျာ။ဘလောက်ပဲပြုစုပြုပြုစုခြင်းဘလောက်ပြုစုငါနှိမ့်ဆက်မှာပဲတဲ့။ဟာဘယ်လိုပြောပါလဲ။မှန်ပါဗျာ။မင်းအခုနှိမ့်ဆက်တာကဘာမှပြောပါတော့ဘူးတဲ့။ခေါင်းနဲ့ရောက်အောင်နှိမ့်ဆက်မယ်တဲ့။ဟောမမှန်ဘူးလားတော်တော်။မှန်ပါဗျာ။ရောက်မဲ့သူကြီးပဲအကုန်လုံး။ तू နှိမ့်ဆက်တာမလား။မှန်ပါဗျာ။ လောကအနေနဲ့ပြောတော့ဘာယောဂါကြောင့်ဘာယောဂါကြောင့်ဘာယောဂါကြောင့်ဒါလောကတော့ပြောရတာပေါ့ဗျာကင်ဆာကြောင့်အန္တစီဂျိုကြောင့်အစတင်ပြောရတကယ်တကယ်ကြတော့ခန္ဓာကတတ်ပြတာမလားသတော်ဒီခန္ဓာ၅ပါးကိုစာလို့ဝဒကလို့ခေါ်တယ်လူတ္တမ9ယောက်လူတ္တမ9ယောက်နဲ့အတူတူနေနေရတာရူပခန္ဓာဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာခန္ဓာ၅ပါးမလားသတော်အဲ့ဒါလူတ္တမ9ယောက်ရုပ်ဖောက်ပြန်တော့လည်းသိရပဲဟုတ်တယ်မလားဓာကြီးလေးပါဖောက်ပြန်တော့လေ ဝေဒနာတွေမောက်ပြန်တော့လည်းမသိဘူးလားဗျာအဲဝေဒနာလွန်ကဲသွားလို့အမှတ်တွေမှားပြီးတော့မဟုတ်တာသွားစားပြီးတော့လည်းမသိဘူးလားဗျာအဲစေတနာအထာမှားတော့လည်းသိတာလည်းမရှိဘူးလားမဟုတ်တဲ့နေရာသွားလို့ပြီးလို့လေကြောင်းတော့နောက်တစ်ခါဝိညာဉ်ကလည်းစိတ်ကလည်းပဲစိတ်ကြောင့်စိတ်ထိကြိုက်ပြီးသိတာလည်းမရှိဘူးလားဒီ၅ပါးသလုံးတတ်နေတာမလားပြောတော့ဘာယောဂကြောင့်ဘာယောဂကြောင့်တကယ်တကယ်တတ်တာ ခန္ဓာတတ်တာခန္ဓာရှိလို့သိရတာလေ ခန္ဓာမရှိတဲ့နိဗ္ဗာန်မှာသိစရာလိုပါ့မလားအဲအခုခန္ဓာရှိလို့သိရတာဒီလူသက်သမားတွေနဲ့အတူတူနေနေရတာနော်သူတော်ကောင်းအဲ့တော့သူတော်ကောင်းတို့အခုပြနေတာသေသေလောက်အောင်မဖြစ်သေးဘူးဒါနမူနာလေးပြသေကံလေးမင်းတို့ဓာတ်တဲ့ဆိုးမယ်တဲ့ဟောတော့ညာနာနဲ့နားထောင်ကြည့်မှန်ဘူးလားမှန်ပါဗျာအခုအရေးတန်းမှာထိုင်ရတာသူတော်ကောင်းတို့မိုးရတော့မှမဟုတ်ဘူးဟုတ်တယ်မလားအရေးတန်းမှာထိုင်ရတာအောက်ကအခင်းတွေပါတယ်နဲ့ ဒါတော့မှပဲတော်လေးကြတော့နားလားကျင်းလားကြိုက်ခဲလားဟာအမျိုးမျိုးပဲဝေဒနာတွေခံစားရတယ်အဲ့ဓာတွေဟာတော်လို့မခံတာမှန်ပါပြီဒီတရားမှန်တဲ့တရားတွေ့တာမခံတာတဲ့တရားတွေ့တာဟာမှန်တဲ့တရားတွေ့တာဒုက္ခသစ္စာအမှန်တရားတွေမလားတော်လို့မှန်ပါဗျာတော်အောင်လို့အရေးတဲမှာထိုင်ကြတော့ဒီလောက်နာရင်မရေတိစ္ဆာပိဋ္ဌာအသူကရောက်သွားရင်မချိမဆန့်ဒုက္ခရောက်မှခံမလို့မရဘူးလားမှန်ပါဗျာ ဒါညံအလုပ်တွေနော်သူတော်ကောင်းတို့ခုအချိန်ကတွေးလို့ရတယ်ခုတရားနာတဲ့အချိန်မှာစင်ညာနဲ့တွေးလို့ရတယ်ပြည့်မရှိဘူးတရားထိုင်တဲ့အချိန်မှာတော့တိတ်အကြာကြီးမတွေးနဲ့နော်သူတော်ဟိုခုအချိန်ကတရားတွေးလို့ရတယ်အဲ့တော့အဲ့တော့ဒီတော့အရေးတဲမှာထိုင်အောင်တော့ဒုက္ခရောက်ရင်တိရစ္ဆာန်ဖြစ်လို့သူများခိုင်းမယ်တတ်မယ်အခုတိရစ္ဆာန်တွေတတ်စားနေကြတာမလားသူတော်စိတ်သားတွေကြက်သားတွေဆိုတာပန်းတကူတွေမဟုတ်ဘူးသေတတ်လို့သေရတာဟုတ်တယ်မလားအဲအဲ့တတ်တယ်ဆိုတော့ မသေးသေးအောင်ရိုက်နဲ့တတ်နေဗျာအမတမပဲဒုက္ခမရောက်ဘူးလားရောက်ပါပါအဲအဲ့လိုကြက်တွေစိတ်တွေဝက်တွေဖြစ်သွားဒီမညံဖုံညာမရလို့ဖြစ်ရတာမလားသတော်မညံဖုံညာဘာလို့မရလဲဆိုတော့ဝိပဿနာညာမရလို့ဝိပဿနာညာရအောင်အာမမထုတ်ပဲဗျာအာမလို့တော့မညံဖုံညာရပါ့မလားအဲမညံဖုံညာမရလို့ရှိရင်တစ်ထည့်ဖြစ်ရင်ဖြစ်မယ်နတ်မင်းကြီးဖြစ်ရင်ဖြစ်မယ်ကြက်ဖြစ်ရင်ဖြစ်မယ်ဝက်ဖြစ်ရင်ဖြစ်မယ်ဂျရပတ်လဲနေတာမလား ကောင်းတဲ့ခါကောင်းလိုက်ဆိုးတဲ့ခါဆိုးလိုက်တော့တို့လောကီမှာတော့မှတစ်ခါတည်းန်တို့ကောင်းတို့ရွှေတွေမွေတွေပေါ်တဲ့ခါပေါ်တယ်တစ်ခါလေးရှားတဲ့ခါရှားမသွားဘူးလားအဲပေါ်တဲ့ခါပေါ်ရှားတဲ့ခါရှားခန္ဓာကိုယ်ရဲ့ကျမ်းမာရေးကောင်းတဲ့ခါကောင်းမကြမ်းမာတဲ့ခါမကြမ်းမာဒါလို့ဖြစ်နေမလားတန်တနာကြီးလည်းဒီတိုင်းပဲအထက်ရောက်တဲ့ခါလည်းရောက်တာအောက်ဘုံပြုတ်ကြရင်လည်းကြတယ်အောက်ကြတာကများဘူးလား အဲအဲ့ဒီဒုက္ခတွေမရောက်အောင်လို့ဆင်းရဲကြီးကို ကြောက်ရင်ဆင်းရဲလေးတွေကိုကြိုးစား၍သိခံကြိုးစား၍သိခံတရားထုတ်တာနာရကျင်တာကြိုက်တာခဲတာတွေအမှန်တရားတွေ့နေတာတဏှိခံပြီးမှတ်ကြနော်သတော်တော်ရုံတိုင်အောင်ဇိုးဇက်နဲ့ပြင်မပြင်းနဲ့သတော်တို့ဒေါသကြီးနဲ့ချိုးပြင်းနေဟဟလားဇိုးဇက်နဲ့မပြင်းနဲ့အမှတ်ကလေးနဲ့ပြင်းအတတ်နိုင်တော့မှတ်လိုက်အောင်ပြင်းခြင်းနဲ့ပြင်းခြင်းနဲ့ပြင်းခြင်းနဲ့ အဲနားတယ်နားတယ်မှတ်ကြည့်တယ်ဆက်ရရင်1မိနစ်လောက်ဆက်မှ2မိနစ်လောက်ဆက်မှနောက်တစ်ခါပြင်းပြင်းနဲ့ပြင်းပြင်းနဲ့မှောင်ဆက်မှဘလို့မှမရတော့မှမှတ်စိတ်ကလေးနဲ့ပြင်းမပြင်းရဘူးလို့မပြောဘူးမှတ်စိတ်ကလေးနဲ့ပြင်းရအဲ့လိုပြင်းတဲ့အခါကျတော့ခန္ဓာဒုက္ခကိုနည်းနည်းလေးတည်ကြီးခံတော့ပုံမသိဘူးလားဗျာသိပါပါဗျာတည်ကြီးခံနိဗ္ဗာန်ရောက်ဆိုတာဒါဆရာတော်ဘုရားကြီးတွေဟောတယ်မလားအဲ့နိဗ္ဗာန်ရောက်တာဒုက္ခမြင်လို့ရောက်တာဒုက္ခမမြင်မဲနဲ့ရောက်ပါမလားမရောက်ပါဘူး ဒါပဲနဲ့တခုတော့ရှိပါတယ်တမာရီရင့်ကျက်သွားရင်ဒုက္ခကိုမြင်ပေမဲ့လို့စိတ်ချမ်းသာတယ်ဒါနောက်ပိုင်းကျသိလိမ့်မယ်တော့ဒုက္ခကတော့ဒုက္ခပဲခန္ဓာကိုယ်နာကျင်ကြိုက်ခဲနေဒီထဲမှာလည်းတမာရီရှိတဲ့သူတွေပါတာပဲခန္ဓာကိုယ်ကြီးကတော့မဆက်ဆက်ပြီးမခံနိုင်ဘူးအသားတွေခါအကြောတွေပြတ်တော်မလို့တင်းတင်းတင်းဖြစ်နေတဲ့ခါဒါပဲနဲ့စိတ်ကချမ်းသာတယ်ဒီဒုက္ခတွေတွေ့နေတာဘာဖြစ်လို့စိတ်ချမ်းသာအဲ့ဒုက္ခကိုမှတ်နေရတာကိုလောဘဒေါသကိုဝင်ခွင့်မရတော့ဘူး ထိုင်နေထိတဲ့နာလဲထိုင်နေထိတဲ့နာလဲထိုင်နေထိတဲ့နာလဲထိုင်နေထိတဲ့နာလဲကြားလဲကြားလဲထိုင်နေထိတဲ့နာလဲထိုင်နေထိတဲ့နာလဲတော့လောဘဒေါသစိတ်ကူးရင်ကိုဝင်ခွင့်မရတော့ကိုယ့်ကိုယ်သိတယ်စိတ်ကူးရင်မဝင်တော့ပြစ္ဆုတ်ပံတဲ့တဲ့ပုံမှာပဲစိတ်ကကျက်စားတော့နားနေပဲနဲ့အဲ့နာရာလေးကိုမှားတာဒုက္ခကိုလည်းသိတယ်အနိစ္စကိုလည်းသိနာရာဒုက္ခမလားတော်မှန်ပါပါဗျာနာတယ်လို့မှတ်လိုက်တာနဲ့နာတဲ့သဘောလေးကမှတ်စိတ်နဲ့တိကနဲ့တိကနဲ့ တိကနဲ့ပြတ်သွားတာဒါအနိစ္စသဘောတွေမလားရင့်ကျက်လာရင်သိမဲ့သဘောပြောတာတော်အောင်ခန္ဓာကိုယ်ကြီးကတော့နားနေတာပဲစိတ်မှချမ်းသာတယ်ကိုနာပြီနဲ့စိတ်မနာဘူးတော်အောင်ဩဒါနိဗ္ဗာန်သွားနေတဲ့အလုပ်ပဲဘုရားယဟန်နိုင်လုပ်သွားလို့ကိုကိုနာကျင်တိုက်ခဲနေတာတော်ခန္ဓာကိုယ်ကြီးပေါ်မှာတတ်မှတ်တဲ့စိတ်မရှိတော့ဒီခန္ဓာကိုယ်ကြီးကိုညားနေလို့မို့ရပေါ်ကြီးမှာအိတ်ပြီးတော့သင်းဆိုးနေလို့ကာမဂုဏ်စိတ်တွေဖြစ်နေတာမလား ဒီခန္ဓာကိုယ်ကြီးနာကျင်ကြိုက်ခဲနာတွေ့ဒီကာမုံစိတ်တွေလာပါမလာဘူးမလာဘူးငယ်တာကြီးတာနဲ့မဆိုင်ဘူးငယ်ပေနဲ့တရားအားထုတ်ရင်ကာမုံစိတ်မလာဘူးဗျကြီးတော့ကြီးတာပဲအားမထုတ်ရင်လာတယ်နော်သူတော်အောင်လို့အဲအငယ်တာကြီးတာတရားနဲ့ဆိုင်တယ်ငယ်ငယ်ကြီးကြီးသင်္ကန်းဝေဝေမိုးဝေဝေအဓိကရှုမှတ်မှုနဲ့ဆိုင်တယ်ရှုမှတ်မှုအားကောင်းလာလို့ရှင်ထိုင်နေတိတနာနဲ့ထိုင်နေတိတနာ ကြားတယ်ကြားတယ်ကြားတယ်ထိုင်နေထိတယ်နားတယ်မြင်တယ်မြင်တယ်ထိုင်နေထိတယ်နားတယ်ထိုင်နေထိတယ်နားတယ်ထိုင်နေထိတယ်နောက်သူကသူဟာ automatic ဆိုပေးနေနောက်ပါအဲဒီကခန္ဓာကိုစိုက်ကြည့်နောက်ညစ်ညက်လာတဲ့ခါကျတော့ထိုင်နေထိတယ်နားတယ်တခုလည်းမဟုတ်ရှေ့ရောနောက်ရောဟိုအနာဂတ်ဆရာတက်ကြီးနီးလို့ခန္ဓာကိုလှည့်ကြည့်လို့ရတယ်သူကလည်းနားနေတာပဲလှည့်ကြည့်တဟိုလို့ပရမသဘောတွေမြင်နေတယ်တတ်မဲ့ဆရာတဏှာတွေလည်းမလာတော့ဒေါသဖြစ်ဆရာလည်းမလာတော့ ခန္ဓာကိုယ်မှာကျင်းကျင်းကျင်းကျင်းနဲ့ဩခန္ဓာကိုယ်တကယ်မှန်တာပဲတရဇဖောက်ပြန်ပြောင်းလဲနေတယ်အဲ့ဒီဉာဏ်ကြီးရင့်ကျက်တော့အဲ့ဒီနာတာကျင်တာကြိုက်တာခဲတာကိုရွှေနဲ့ဖြတ်ဆုံချုပ်တော့အဲ့ဒါမညာပူညာရတယ်ယောဂီတို့ဘာဖြစ်လို့ဒါထည့်ပြောလဲဆိုတော့ဒလိုလို့ရင်ဒလိုရနိုင်တယ်ဒလိုသိစေကျွန်တော်ပြောတာဟုတ်လားဒါလို့ဆိုတော့ထိုင်တာတရားလားမင်းတို့နာနေတာဒုက္ခရှားနေတာပဲလုံးတယ်မြတ်ဒုက္ခလို့ဆိုတာသူတို့အဲ့ဒါမှရမှမရဘူးတော့ဘူး ဒီထိုင်နာနာရမှိုင်းတဲ့ဝိပဿနာဉာဏ်ဖြစ်တယ်ဝိပဿနာဉာဏ်ရင့်ကျက်ရင်ဖြစ်ပြတယ်မြင်မှများရင်မုန်းတယ်ဘုရားဆရာတော်ဘုရားဟောထားလည်းမရှိဘူးလားရှိပါဘူးအဲမာသီဆရာတော်ဘုရားလည်းဟောထားတာအဲ့ဒီအမုန်းတွေခန္ဓာကိုယ်ရဲ့ဒုက္ခတွေမြင်မှမြင်မှမြင်မှမြင်မှများတော့အိန္ဒြေလည်းညီလည်းညီမြောက်အဲ့ဒါတွေရှင်ရတယ်ဖြတ်ဆိုဘက်ရောက်သွားမဉဏ်ဖုံဉဏ်ဆိုခန္ဓာကိုယ်ရှုရင်းနဲ့ရတာဂါထာတွေဆိုရင်းနဲ့ရတာဘုဂါထာတွေဆိုရင်းနဲ့ရတာကဟိုအကြအမြင်တမထ အခုခန္ဓာကိုယ်ရှုရင်းနဲ့ခန္ဓာကိုယ်ရှုမှရင်းနဲ့ချုပ်တဲ့နေရာရောက်သွားတယ်အဲ့ဒါဝိပဿနာနဲ့ပတ်သက်ပြီးတော့မဉ္ဇဉ်ခုဉ္ဇဉ်ရတာအဲ့ဒါကြောင့်နာရကျင်တာကိုတော့လို့စိတ်မပြတ်နဲ့အာမငယ်နဲ့စိတ်မဆိုးနဲ့အဲ့ဒါမဉ္ဇဉ်ဖုန်ဉဏ်ရမယ်တရားမခန္ဓာမှန်ပါပြီဒီတရားမခန္ဓာတဲ့တရားတွေ့နေတာမှန်တဲ့တရားတွေ့ဒုက္ခသစ္စာကိုတွေ့ဒုက္ခသစ္စာကိုမြင်မှတော့သမုဒိယတွေပါမလာဘူးလားပါပါ ဘယ်လိုအောင်လို့လက်တွေပဲကူအားထုတ်နားကျင်ကြိုက်ခဲတော့ဒီခန္ဓာကိုယ်ကြီးထပ်လို့ကြမအောင်လားဒီခန္ဓာကိုယ်ကြီးကိုရင်မိုးချိုးအလှပပြင်းနေလို့ရှိရင်ကိုယ့်ကိုယ်ကိုလည်းမက်မောတယ်သူများလည်းမက်မောတယ်လိုချင်နေတာပဲတယောက်ပြီးတယောက်ဟုတ်တယ်မလားဒလဆက်လိုချင်နေတာပဲ80 80တောင်လိုချင်တယ်တချို့တောက်လျှောက်လိုချင်နေတာပဲအဲ့ဒါဒါပါလေတဲ့ဒုက္ခမမြင်လို့မလားအဲ့ဒါဒုက္ခဆိုတော့ပတ်သက်မရှိမှဒုက္ခအောင်ပဲပတ်သက်ဘလောက်ရှိရှိခန္ဓာကိုနှိမ့်ဆက်လိုက်ရင်မချိမဆန့်ခံရတာနော်ဆိုတော့ ဆေးထိုးတာတော့မှပဲအကျော်လွဲသွားရင်မနာဘူးလားအဲအဲ့ဒါပဏာမပဲရှိသေးတယ်စာလုံးရင်စပဲရှိသေးတယ်အဲ့ဒါသေဖို့အဝေးကြံနေတယ်သေဖို့ဆိုဘလောက်ခံရမလဲစဉ်းစားကြည့်ပါလားတော်အဲ့တော့အဲ့ဒီဒုက္ခတွေကိုအခုတရားအထုတ်တဲ့သူကအဲ့ဒါတွေကိုသိရဲ့တဲ့အကျော်တွေပြတ်မတတ်နာတယ်ဒီမှာဒါဒီဒုက္ခကြီးခံနေရမလို့ပြန်မလိုက်တာတို့မှလုံးမှမလုပ်ပဲအဲ့ဒါမလုပ်တော့ကိုယ်လည်းမလုပ်ဘူးသူများလည်းအဲ့ဒါကိုပေးမလုပ်ဘူးရတဲ့ရလိုက်တာမရတော့ဘူး သမင်လက်တက်ကြီးစူးပေါ်တက်ထိုင်တာကိုပြောတာမဟုတ်ဘူးနော်သတော်အောင်လို့တတိပဋ္ဌာန်ရှုမှတ်နေလို့ရှိရင်သေသွားပါစီမြတ်တယ်သတော်အောင်လို့မြတ်စွာဘုရားလက်ထက်တုန်းကယဟန်တော်လေးတစ်ပါးယဟန်တော်လေးတစ်ပါးအာထုတ်နေညဥ်ဥယံအာထုတ်တဲ့တန်းကောင်ရအောင်မိုးတော့ရအောင်တန်းကောင်ရမှာတော့ဆိုသိမ့်မနာဘူးဘာဖြစ်လို့မနာလဲဆိုတော့ယဟန်ဘဝနဲ့အာထုတ်နေတဲ့သာသနာမြတ်စွာဘုရားလက်တက်တော်ထင်ရှားရှိတယ်အဲဒါမြတ်စွာဘုရားတက်တော်ထင်ရှားရှိတဲ့အချိန် ငါရောရောရဲရဲနဲ့ကိရိတာဖြစ်ပြီးတော့ရဟန်းဘဝရောက်မှလူပြန်ထွက်ရရင်အမတန်ရှက်ဖို့ကောင်းတာပဲအပယ်လေးပါးကြတော့မှာပဲညာမျောမြင်ရှိတဲ့သူကလေတရားတရားနဲ့ဝေးသွားမှာကိုစိုးရိမ်တာတရားနဲ့ဝေးသွားရင်သူသူကိုယ်ကိုပဲတရားနဲ့ဝေးသွားမတရားလုပ်တော့မှာပဲအဲ့ဒီလိုပြန်မဖြစ်အောင်လို့ငါးနှစ်လုံးလုံးသူကစားတင်တယ်ဝန်ကြီးတပါးတွေတင်တင်ပြီးတဲ့အခါတော်တဲ့မှာသွားအားထုတ်တာအဲ့တော့အားထုတ်မှုကများတဲ့အခါကျတော့ကျမ်းမာရေးချိုးတဲ့တာပေါ့ဗျာ အာထုတ်ရင်းနဲ့ဈဉ္ညာလမ်းမှာကိုလေဖြတ်ပြီးသိသွားအတ္တကိလမရာမဟုတ်ဘူးဆိုတာပြောကြတယ်နော်သူတော်ကောင်းတို့အဲ့ဒါလေဖြတ်ပြီးသိသွားတော့ဘွားဆိုတခါတည်းနတ်ပြည်မှာဒါဝိဒနတ်ပြည်မှာနတ်သားသွားဖြစ်တယ်ဒါပဲနဲ့သူ့ကိုယ်သူသိသွားတယ်လို့မထင်ဘူးတရားအထုတ်တယ်ပဲထင်တယ်တမနာနတ်သားဆိုအဲ့လိုပဲဒီတော့နတ်သမီးတွေကအဲ့မှာလာတဲ့ခါကျတော့ဟောနတ်သမီးတွေဆိုမတုကမလေးကြောင်းဒါလိုပဲလာကြတယ်ပဲထင်တာပေါ့လေသူကဟာဟိုကဟာဒီနတ်သားဟာ အိမ်ကြီးတဲကောင်းတာပဲဘုန်းကြီးလူတွေဖြစ်မယ်နတ်သမီးတွေကသိတယ်နတ်သမီးတွေကမသိတဲ့ခါကျတော့ဘလို့မှဆိုင်နေပါလေတီးပြလို့မရတဲ့ခါကျတော့အမှကျွမ်းကျင်တဲ့နတ်သမီးကကိုလုံးပေါ်မှန်ကြီးယူလာတယ်နတ်ပြည်မှာလည်းမှန်နေရှိမှာဟုတ်တယ်ယူလာပြီးတော့ပြတော့မှဩငါတော့ွားကျင်တာကနိဗ္ဗာန်သွားကျင်တာဘယ်နဲ့ဘယ်နဲ့ပိတ်တာပုံရောက်နေလဲမသိဘူးအဲ့ဒါနဲ့ပဲတခါတည်းမြတ်စွာဘုရားကြီးချက်ချင်းဆင်းတာမြတ်စွာဘုရားရှိတော့တော်သွားတာပေါ့ဘာဖြစ်လို့ तू တန့်ပြီးတော့ပျော်ပွဲရှင်ပွဲတဲ့မသွားဘဲနဲ့မြတ်စွာဘုရားရှိကြလဲဝိပဿနာအားထုတ်သွားတဲ့ဉာဏ်ပါသွားတာနားတော်အထုတ်လိုက်ထဲလိုက်ပါသွားတာမဟုတ်ဘူးအကြောင်းကျိုးပေါ့ဗျာဟုတ်လားအဲ့တော့မြတ်စွာဘုရားကြီးသွားတော့မြတ်စွာဘုရားတရားဟောလိုက်တဲ့အခါမြတ်စွာဘုရားတရားနာမြတ်စွာဘုရားတော့ယဟန္တာဖြစ်အောင်ဟောတာဒါမင်းသူ့အင်အားနဲ့သူသောတာပန်ဖြစ်သွားတယ်သောတာပန်ဖြစ်တော့ပေတရားပိတ်သွားတော့စိတ်မအေးရဘူးလားဗျာအဲသူတော်ကောင်းတို့လည်းပဲစ조사ပါချက်ချင်းကြီးတမ်းမဖြစ်လို့ရှိရင်နတ်ပြည်မှာတရားပွဲတွေရှိတယ် ဒီကဝိပဿနာဉာဏ်ပါသွားတဲ့ပုဂ္ဂိုလ်ကဟိုကြရင်တရားနာခြင်းနဲ့စိတ်ရှိမယ်တရားအထုတ်ခြင်းနဲ့စိတ်ရှိမယ်အဲ့မှာတရားတွေနာလိုက်ရင်တမ်းပြီးမဉဏ်ပုံဉဏ်ရနိုင်အခုဘုရားမိမိရောပေါ်ပေါ်ဆာဆာနဲ့ဒါနသီလလောက်နဲ့ပဲနတ်ပြည်ရောက်သွားတယ်ဆိုပါတော့နတ်သားနတ်သမီးချင်းမတူဘူးနော်တော်အောင်လို့လူတန်းမှာရောတူရဲ့လားတူပါဘူးလူကုသိုလ်လောက်ထားလို့လူလာဖြစ်တာလေလူတွေအများကြီးပဲတရားထုတ်တဲ့သူနေတယ်နော်တော်အောင်လို့အဲ့တော့ ဟိုမှာလည်းနတ်ပြည်မှာလည်းဒီတိုင်းပဲဒါနသီလကြောင့်နတ်ပြည်မှာနတ်သားနတ်သမီးဖြစ်တယ်သူတို့ကပျော်ပါမော်ကြွားနေတာတရားလည်းမနာဘူးတရားလည်းအမထုတ်ဒီကဝိပဿနာဉာဏ်ပါသွားတဲ့ပုဂ္ဂိုလ်ဟိုမှာကြွားတဲ့ခါကျတော့တရားနာမယ်တရားနာတဲ့ခါကျတော့ကိုအားထုတ်နေတဲ့တရားတွေချက်ချင်းပြန်ပေါ်ပြီးမဉဏ်ပုံဉဏ်ရအောင်ဟောအဲ့တော့ပေတကားပိတ်တော့စိတ်မအေးရဘူးလားစိတ်မအေးပါဘူးအဲ့တော့ဒီဘဝအရေးမကြီးဘူးလားဒီဘဝသိအရေးကြီးတယ်ဒါနသီလတွေလောက်တာကောင်းပါလေဒါနသီလနဲ့လောက်တင်းတိမ်ပြီးတော့ဟာညံလေးနဲ့ဆင်ញုံပဲ တရားလှုပ်เสียမလို့ပေါ့ဒါနသီလနဲ့ဖြစ်တာပြီးတော့ပေါ့ပေါ့ဆဆပြောတာတွေမယုံနဲ့တော့တော်အောင်ဒါနသီလကောင်းတယ်မပယ်ဘူးဒါနသီလကြောင့်နတ်ပြည်ရောက်နိုင်တယ်မပယ်ဘူးရောက်နိုင်တယ်ဒီကခန္ဓာကိုညင်းဝဲတဲ့ဉာဏ်ပါမသွားရင်ခန္ဓာဒုက္ခကိုမြင်တဲ့ဉာဏ်ပါမသွားရင်ဒီလူကေမာတော်မှမချိမဆန့်လို့မှပြောရတဲ့ကိစ္စဗျာဟိုမှာဘောပြီးခံစားဆန္ဒနေရတာပြောစရာကြီးပဲကတရားဘက်ကိုလှည့်နိုင်ပါအောင်မလား အဲအာယုံ၅ပါးကာမဂုဏ်တရားပဲလိုက်စားတော့သေတော့အပေပြန်ကြလောဘတွေတောက်လျှောက်ဖြစ်နေတာလေဒီမှာသုံးငွေ6တန်းနှစ်ပေါင်းများစွာဒီငွေ6တော့ဟိုမှာကာမဂုဏ်တွေခံစားတော့လောဘတွေမဖြစ်ဘူးလားလောဘကုသိုလ်လားအကုသိုလ်လားအကုသိုလ်ပါအဲစုဘူးကြီးပေါ့ဗျာသုံးငွေ6တန်းစုဘူးကြီးပေါ့သေလဲသေရောဘုံဆိုပွင့်ပြီးတော့ပယ်ကြအောင်ပေါ့ဗျာအဲ့ဒါယောဂီတို့အဲ့လိုမဖြစ်အောင်ဒါနတည်းငါတို့လှူဒန်းထားတာပဲငါတို့ဝေယဝိဆာလောက်ထားတာပဲဆိုပေါ့ဆာမနေနဲ့နော် ဘိုးရဝိဆသမားတွေအထူးမြတ်တာပို့ပါတယ်ဟုတ်လားအပေါ်ဆိုတာမနေနဲ့အဲ့ဒါကြိုးစားကြဟုတ်လားကဲမြတ်တာပို့ပြီးသိညာရအောင်အလုံးတတဝါတွေအလုံးတတဝါတွေဒေယံကင်းကြပါစေဒေယံကင်းကြပါစေစိတ်ချင်းရဲ့ကင်းကြပါစေစိတ်ချင်းရဲ့ကင်းကြပါစေကိုယ်ချင်းရဲ့ကင်းကြပါစေကိုယ်ချင်းရဲ့ကင်းကြပါ မိဓမ္မချမ်းသာကုခန္ဓာဓမ္မချမ်းသာကုခန္ဓာကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေအာလုံယောဂီတွေအာလုံယောဂီတွေ ဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေဓမ္မချမ်းသာကိုခန္ဓာဓမ္မချမ်းသာကိုခန္ဓာကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါ စေအာလုံးအလှရှင်တွေအာလုံးအလှရှင်တွေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေဓမ္မချမ်းသာကိုခန္ဓာဓမ္မချမ်းသာကိုခန္ဓာကောင်းစွာဆောင်ရွက်ဆောင်လျှောက်နိုင်ကြပါစေကောင်းစွာ ဆောင်ရဆောင်ရှောက်နိုင်ကြပါစေအာလုံးဝေယဝိဆယောဂီတွေအာလုံးဝေယဝိဆယောဂီတွေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေဓမ္မချမ်းသာကိုယ်ခန္ဓာဓမ္မချမ်းသာကိုယ်ခန္ဓာ ကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေအာလုံးနတ်မြတ်မာတွေအာလုံးနတ်မြတ်မာတွေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါ စေကိုဆင်းရဲကင်းကြပါစေကိုဆင်းရဲကင်းကြပါစေဓမ္မချမ်းသာကိုခန္ဓာဓမ္မချမ်းသာကိုခန္ဓာကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေအာလုံးပေဘုံသူပေဘုံနာတွင်အာလုံးပေဘုံသူပေဘုံနာတွင်ေယံကင်းကြပါစေေယံကင်းကြပါ စေစိတ်ရှင်ရဲ့ကင်းကြပါစေစိတ်ရှင်ရဲ့ကင်းကြပါစေကိုယ်ရှင်ရဲ့ကင်းကြပါစေကိုယ်ရှင်ရဲ့ကင်းကြပါစေဓမ္မချမ်းသာကိုခန္ဓာဓမ္မချမ်းသာကိုခန္ဓာကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေမေတ္တာနိတာကရောလောကေသမ္မာဘာတုဒုက္ခံကရော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 ပါတုယံလက်ကင်ဝေဘေးလက်မခအေယဘုရှုံးမြအတရေထွန်းပါပါစေတည်းမေတ္တာတိတလရံတိဟိမေတ္တာဖွေးလျက်အေရဆောင်သည့်ရောင်ဝါတို့ဖြင့်ဖုတိတာဘုံဘုံလွန်းထုံမွှမ်းမလထိတွေ့အကုန်သောပဇာတင်သူတော်ကောင်းပေါင်းတို့သည်ပဇာကဘာသူကဘာသာတတ္တဝါများတို့သည်ဒုက္ခံတူကိုစိတ်အေးကဘေးရန်ကွာ၍ဝမ်းသာတကား ချမ်းသာကြပါစေကုန်သတည်း